ထုတ်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်တဲ့ကြောင်းကြခတ်တဲ့ဆိုရင်ခတ်တဲ့ကံတော်ငြိမ်းကြဝေးကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသောလူချင်းအတောင့်တအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခက်ခတ်တဲ့ပြည့်စုံကြ၍ ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနေကံကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လင်းမြတ်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တေဣတရဏီနာတဟအထင်ကသမ္ပဏဂတံဥပောဒခသီလံသမယသာမိအနုဂဟံဘဂဝါ သီလံဒေသမေဘံဒေသုတိယံပိသတိယံပိအဟံဗန္ဒေဣဒရဏီနာသဟအထင်ကသမ္ပဏဂတံဥပောတ္ထသီလံမံယာသာမိအနုဂဟံကတဝါ လန္တိထမေပန္တိယမဟာဝဒာမိတံဝတိထနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတော န္တရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိဒုတိယံမိဗုဒ္ဓန္တရဏံကိသာမိဒုတိယံမိဓမ္မန္တရဏံကိသာမိဒုတိယံမိသံဃန္တရဏံကိသာမိဒုတိယံမိဗုဒ္ဓန္တရဏံကိသာမိဒုတိယံမိဓမ္မန္တရဏံကိသာမိ တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိရဏယမနာပရိဘုံနာပါဏာတိပါဒဝေရမဏိဒိဋ္ဌံဗြဟ္မသမာရိယာမိ အဒေနာဒါနာဝေရမဏိဒိဋ္ဌာပံသမာရိယာမိအဒေနာဒါနာဝေရမဏိဒိဋ္ဌာပံသမာရိယာမိအဗျမ္မစရိယာဝေရမဏိဒိဋ္ဌာပံသမာရိယာမိအဒေနာဒါနာဝေရမဏိဒိဋ္ဌာပံသမာရိယာမိဘုဒ္ဓဝါဒဝေရမဏိဒိဋ္ဌာပံသမာရိယာမိဘုဒ္ဓဝါဒဝေရမဏိဒိဋ္ဌာပံ ယပစ္စပမာဒဌာနဝေရမဏိတိဋ္ဌာကံသမာရိယာမိသမာရိယာမိသမာဒဌာနဝေရမဏိတိဋ္ဌာ ဝိကာလဘောဇနာဝေရမဏိဒိဋ္ဌာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိဒိဋ္ဌာပရံသမာရိယာမိနိစ္စနိစ္စဂိတဂိတဝါရိတဝါရိတဝိတုကဝိတုကသတ္တနာသတ္တနာမလာကန္ဒမလာကန္ဒဝိလေပနဝိလေပနဓာရဏဓာရဏမန္တနာမ ဝိပုဒနာဌာနာဝေရမဏိသိက္ခာပရံသမာရိယာမိဥစ္စာတယနာမဟာတယနာဝေရမဏိသိက္ခာပရံသမာရိယာမိဣရံမေတိလံမေကဖလံညာနတ္တပစ္စယောဟောတု တိတရဏီနာသဟထေနသမဏဂတံဘောဓထလီလံဓမ္မံတာရုကံကတဝါအပမတိနာသမ္ပါတိထာသာသနာတော်တက္ကရာ1956ခုနှစ်ကိုဇာတိရေ1385ခုနှစ်ယုံနာဇန်17ရက်နေ့ ဇွန်19ရက်ဘုဒ္ဓဟူးနေ့ယနေ့မေရိကန်နိုင်ငံမေရိကန်ပြည်နယ်ဆီဘာစပရင်မြို့မင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့ဆယ်ရက်အချိန်မြင့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပိလူမာကတော့ပဋိပ္ပန္နသုတ်တံ ဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်းတရားတော်ဒီဣရိယာပဋ္ဌာပိုင်းအနေအားဖြင့်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်အလုံးရှုတတ်မှတ်တတ်ပွားများတတ်ရသော်ဘုရားရှင်ကိုယ်တော်မြတ်ကြီးကလည်းပဲဣရိယာပု၄ပါးဟောထား ဒီဣရိယာပု၄ပါးစလုံးပဲဣရိယာပုနဲ့ပဲဖြစ်ဖြစ်မိမိရှုပွားအားထုတ်မယ်ဆိုရင်တရားသဘောတွေလည်းသိနိုင်တယ်တရားအသိဉာဏ်တူတွေလည်းပဲရရှိသွားနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါလိဆရာတော်ဘုရားကြီးစပြီးတော့ တရားအထုတ်စဉ်အချိန်ကာလကဆိုရင်တရားအထုတ်တဲ့ပုဂ္ဂိုလ်ဟာအမြဲတမ်းနေသေးတယ်တရားဝါဒနာပါတဲ့ပုဂ္ဂိုလ်လည်းနေသေးတယ်အဲ့ဒီအချိန်မှာမင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးစပြီးတော့တရားပေးနေတဲ့အချိန်ပေါ့မင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးကဒီတိဋ္ဌာနသုတ်တံကြီးကိုပဲမူရင်းထားပြီးတော့လာလာတဲ့မြတ်တိပရိသတ်များကို ဒီသတိပဋ္ဌာန်တရား၄ပါးရှိမှအထုပုံနေဟောကြားပေးတယ်။ဣရိယာပဋ္ဌာန်ပိုင်းနေရာဖြင့်ဣရိယာပု၄ပါးရှိမှဘောညာအထုပုံနေတံပဇင်ပိုင်းနေရာဖြင့်အသေးစိတ်မူရာတံပဇင်ရှိမှပုံတွေကစပြီးတော့ငင်္ဂုစီတော်ဆရာတော်ဘုရားကြီးခြံမှာနိခံပြီးတော့ကျေးဇူးတော်ရှင်မဆရာတော်ဘုရားကြီးအထုခဲ့တယ်။အဲဒီလိုအထုပြီးတော့ မိမိဇာတိရရွာမှာမိမိပေါ်မှာကျေးဇူးကြီးမားတဲ့မိဘဆွေမျိုးသားချင်းတွေရှိတယ်ဒီမိဘဆွေမျိုးသားချင်းတွေရဲ့ကျေးဇူးတရားတွေကိုမှတရားနဲ့ပြန်ပြီးကျေးဇူးဆက်မယ်အဲဒီလိုတရားနဲ့ပြန်ပြီးကျေးဇူးဆက်မယ်ဆိုပြီးတော့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးစိတ်ကုန်စတရားရောပြန်ပြီးတော့တရားပြသို့တော့ မိမိရဲ့နေထိုင်ခဲ့တဲ့ကျောင်းတိုက်မှာလည်းပဲဆရာရင်းဖြစ်တဲ့ပုဂ္ဂိုလ်တွေမရှိတော့မရှိတဲ့အခါကလည်းကြတော့ကျောင်းတိုင်းမှာလက်ရှိရှိတဲ့ကျောင်းထိုင်ဆရာတော်တွေကခွင့်ပြုချက်မပေးကြဘူး။ရဟန်းမှာလည်းပဲတရားပြခြင်းနဲ့ဒါပေမဲ့ဆရာဘုန်းကြီးများရဲ့ခွင့်ပြုချက်မရတဲ့အတွက်ကြောင့် ကျတော့အများကြီးတရားပြဖို့ခက်ခဲနေအများကြီးရှိပါအဲ့ဒီမှာမိဘရဲ့ကျေးဇူးတရားတွေကိုစပ်ဖို့ဆိုတော့တရားနဲ့ကျေးဇူးစပ်မှလည်းကျေးဇူးကကြီးမှာဆိုတော့ဘယ်သူမှမတော်ရင်မလာရဲတဲ့ကြောင်းပြကုန်ကြီးရှိပါလေစိတ်ကုန်အဲ့ဒီကြောင်းပြကုန်ကြီးတွေကိုအားထုတ်မဲ့ပုဂ္ဂိုလ်များက မိမိလွားကြောင်းသွားတဲ့ပုံစံမျိုးနဲ့ကိုလွားလေးတွေကိုဆွဲလို့အဲ့ဒီလိုထွက်လာတယ်ဆရာတော်ဘုရားကြီးကလည်းပဲတရားပြဖို့အတွက်ဟိုခြုံဝင်ဒီခြုံထွက်နေပဲခြုံကြားထဲကနေတိုးထွက်တိုးဝင်အဲဒီကြောင့်ပြဘုန်းကြီးရအောင်ဆရာတော်ဘုရားကြီးသွားပြီးတော့တရားပြပေးရတယ်တရားထုတ်တဲ့ပုဂ္ဂိုလ်လေးများများမဟုတ်ပါဘူး၃-၄ယောက်ပါ အဲ့လိုဆရာတော်ဘုရားကြီးဟာလူများမသွားရင်မလာရတဲ့နေရာမှာသွားပြီးတော့အများလက်မခံဘူးဆိုရင်လည်းလည်းပဲမြတ်စွာဘုရားဟောတဲ့တရားကိုဘသူတွေလက်ခံမခံဟောမယ်ဆိုပြီးတော့အဲ့ဒီစိတ်ဓာတ်မျိုးနဲ့ဆရာတော်ဘုရားကြီးဒီတိပ္ပဏတုတ်တန်ကြီးကိုဟောထုတ်ခဲ့ပါအဲ့ဒီအချိန်မှာဒီလိုတရားထုတ်နေတာကို တရားစကားတရားနာတရားပြနေတာကိုကြားသွားတဲ့အခါကျတော့ရရွာအဲ့ဒီအချိန်ကပေါ့နော်ခုဒီဆရာတော်ကြီးဆိုတော့မရှိကြတော့ပါဘူးအဲ့ဒီအချိန်ကဆရာတော်များဒီတရားတွေကိုပြနေတယ်ဆိုပြီးတော့ရွာထဲမှာဩဇာအာဏာကြီးရဲ့ကန္နသားကောင်းပေါ့အဲ့ဒီပုဂ္ဂိုလ်များခေါ်ပြီးတော့ဒီကိုယ်တော်ကိုခဲနဲ့ပေါက်ထုတ်ကြတယ် ဒီကိုယ်တော်တရားလာပြနေတာဒုနိစ္စယောသူယောသားတွေယူကုန်နေခဲနဲ့ပေါက်ထုတ်ကြရမှာဆိုပြီးခဲနဲ့ပေါက်ခိုင်းပါအားလုံးဒီဘုန်းကြီးများရဲ့အမေအရာအဲ့ဒီကာလကောင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းလူငယ်လူရွယ်တွေစုဆောင်းပြီးတော့ခဲနဲ့ပေါက်ဖို့ပါပဲဒီတရင်ကိုမာရိဇာတော်ဘုရားကြီးရဲ့နမဖြစ်တဲ့ပုဂ္ဂိုလ်ကကြားသိတဲ့အခါကျတော့သူ့အကိုဦးစင်းဖြစ်တဲ့မာရိဇာတော်လောင်းနေရကိုရှောက်တယ်ဦးစင်း ရရွာကဘုန်းတော်ကြီးတွေကလည်းသဘောမတူကြဘူးရရွာဘုန်းတော်ကြီးတွေဆိုတာဘုန်းကြီးတို့စိတ်ကုံရွာကြီးဟာဒီအဲ့ဒီခြေတုံးကလေးက1600ရော900လောက်ရှိပါတယ်အမြဲတမ်းကြီးမားတဲ့ရွာကြီးပါဘုန်းတော်ကြီးကျောင်း20ကျောင်းရှိပါတယ်ဘုန်းကြီးကျောင်းတွေလည်းအများကြီးပါအဲ့ဒီလိုဆိုတော့ဘုန်းတော်ကြီးတွေကလည်းသဘောမကျဒီသဘောမကျတဲ့တရားကိုဦးစင်းမပြပါနဲ့ သူဦးစင်းဖြစ်တဲ့ဘုန်းကြီးတို့မာသီလောင်းနေရာကိုလျှောက်တယ်အဲဒီမှာဆရာတော်ဘုရားကြီးကဘာကြောင့်မပြရမှာလဲဒါဘုရားဟောတရားတွေပဲဟောဘူးဦးစင်းအခုရွာကဘုန်းတော်ကြီးများကသဘောမတူလို့အဲဒီမှာရွာရရွာမှာရှိတဲ့ဘောဇာအာနာရှိတဲ့ကာလကောင်းကိုမေ့ပြထားတယ်ဦးစင်းကိုဝိုင်းပြီးဘင်းနဲ့ပေါက်ထုတ်ကြလိမ့်မယ် အဲ့လိုမျက်နှာပေါက်ထုတ်ကြလိမ့်မယ်ဆိုရင်ကကြတော့အာဇီဆရာဘုရားကြီးကကိစ္စမရှိပါဘူးတဲ့ကောင်းတဲ့အလုပ်လုပ်တာပဲလာရမြင်တော့လေမြင်တယ်လို့ပဲရှုမှတ်လိုက်တာလေတကယ်လို့ခဲနဲ့ပေါက်လို့မိမိကိုမှန်ရင်လည်းပဲနာတော့နာတယ်လို့ပဲရှုမှတ်လိုက်တာလေလို့ဒီလိုပဲဆိုရင်ကြောက်ကြနဲ့ရှောက်လာတဲ့နမဖြစ်သူကိုမာဇီဆရာတော်လောင်းနေရဖြစ်တဲ့ဥစဉ်က ပြန်ပြီးမိတ်ရှိလိုက်တဲ့အခါကျတော့ဘလို့မှတားမရတော့အိမ်ပြန်ရောက်တဲ့အခါကလည်းကျတော့ဖခင်ကြီးကိုငိုယိုပြီးတော့တိုင်တာအဲ့ဒီမှာဖခင်ကြီးကိုငိုယိုပြီးတော့ဖေးဖြစ်တာဦးစင်းကိုပြောပါဦးဒီလိုဆိုရင်ရွာကအားလုံးကခင်းနဲ့ပေါက်ပြီးတော့ထုတ်ကြနေမယ်အဲ့ဒါပြောလို့မရဘူးသမီးသွားပြောတယ်ပေါ့လာလာမြင်ရင်လည်းမြင်တယ်လို့မှတ်မယ် တကယ်လို့ခင်းနဲ့ပေါက်ရင်လည်းပဲနာတော့နာတယ်လို့ပဲမှတ်တယ်အဲဒီလိုပြောနေတယ်ဒီဒီပြောပါအောင်ဆိုတော့အဲဒီလိုငုံယူပြီးတော့ပြောနေတဲ့အချိန်မှာအဲဒီရွာရဲ့ကာလသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာအိမ်ရှိကနေဖြတ်သွားအိမ်ရှိကဖြတ်သွားတဲ့အခါမှာဒီလိုအဖေကိုသမီးဖြစ်တဲ့ပုဂ္ဂိုလ်ကငုံယူပြီးတော့တိုက်တန်းပြီးတားခိုင်းနေတဲ့ဟာကိုကြားတဲ့အခါဒါရမြင်နေမြင်နေလို့မှတ်တယ် တကယ်လို့ဘင်းနဲ့ပေါက်လို့နာရင်လည်းနာရင်လို့ပဲမှတ်မယ်ဆိုတော့ဒါသူတော်ကောင်းစိတ်ကိုသူတော်ကောင်းကိုသိခံနိုင်တာပဲဒီဥစဉ်ဟာတို့ရွာသားစစ်ပဲဆွေကြီးမျိုးကြီးပဲတကယ်လို့တော့တရားမရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒင်းတို့လာကျင်တာနဲ့လာရင်ဒင်းတို့ခဲနဲ့လာရင်ဒုံးနဲ့လာရင်တို့ကဓာတ်နဲ့စောင့်နေဆိုပြီးတော့ဆွေမျိုးတိုင်းဝိုင်းခြံရံနေပြောမှာအခုတော့တရားရှိတဲ့ပုဂ္ဂိုလ်ဖြစ်တော့ ယင်တော့လည်းယင်တယ်လို့ပဲရှုမှတ်မယ်တရားနဲ့တကယ်လို့ခဲနဲ့ပေါက်လို့မှန်တော့လည်းနားတော့နားတယ်လို့ပဲရှုမှတ်မယ်ဆိုတော့ဒါတရားရှိတဲ့ပုဂ္ဂိုလ်ပဲတရားရှင်ဖြစ်တဲ့ပုဂ္ဂိုလ်ပြင်မှမိရင်တော့မလို့ဒုက္ခရောက်တော့မှာပဲဆိုပြီးအဲ့ဒီမှာခန္ဓာသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ကသူ့အစီအစဉ်ကိုအားလုံးခန္ဓာသားများလူငယ်များပို့ပြီးအစီအစဉ်ဖြစ်ပြလိုက်တာအဲ့ဒီလိုခက်ခက်ခဲခဲကြားရတဲ့ဒီပဋိပ္ပံတရားတော်ကို ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာထုတ်ဖော်ပြီးတော့အများမကြိုက်ပေမဲ့လို့လေဘုရားကြိုက်တဲ့တရားဘုရားဟောထားတဲ့တရားကိုဟောမယ်ဆိုပြီးတော့အဲဒီလိုအခက်အခဲအတားရှိကြီးကြားရကနေပြီးတော့ဆရာတော်ဘုရားကြီးဟာဒီတိပ္ပဏသုတ္တန်ကြီးကိုဖော်ထုတ်ပြီးတော့ဟောနေတာဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ဒီနေ့မင်္ဂလာရမဓမ္မမိသားစုများကံကောင်းနေလို့ပြောရမှာပါ ခက်ခက်ခဲခဲပေါ်ထုတ်ပြတဲ့တရားတွေကိုအခုမိမိတို့အားထုတ်ခွင့်ရပြီမြန်မာအမေရိကန်ဗုဒ္ဓဘာသာအတင်းကြီးဦးစီးပြီးတော့ပေါ့ဒီဦးစီးနာရကဖြစ်တဲ့ဆရာတော်ဘုရမသာမင်းနဲ့အတူဦးစီးပြီးတော့နေ့စဉ်နေ့စဉ်တရားစခန်းကိုဖြစ်မြောက်အောင်ကြိုးစားပြီးတော့ပြသခဲ့တယ်ဒီမှာလည်း တပတ်တပတ်လေးနှစ်ရက်ကြာနှစ်ရက်ကြာစနေတနင်္ဂနွေများလို့တရားပြသနေတယ်လို့ကြားသိရတဲ့အတွက်အမြဲတမ်းဝမ်းသာပါအဲ့တော့ဒီလောက်ခက်ခက်ခဲခဲပုထုလာကြီးတရားရဲ့အာထုခွင့်ရတာဆိုတော့မိမိတို့တွေကံကောင်းတာကံဆိုးတာကံကောင်းပါလေအမြဲတမ်းကံကောင်းနေကံကောင်းလို့ဒီတရားရဲ့အာထုခွင့်ရအဲ့လိုအာထုခွင့်ရကြတော့လေဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသည်ဆရာဘုရားကြီးဟာ လူတကာဓမ္မများရဲ့အလိုအကျက်ကိုလိုက်ပြီးတော့ဟောကြားတာမဟုတ်ဘူး။တပည့်တရားတော်မှာလာတဲ့အတိုင်းဟောကြားပြီးညတော်အဖြစ်တရားစခန်းတွေမှာညတော်အဖြစ်စခန်းတွေဖွင့်ပါတယ်။အလုံးလေးကြည့်ကြကြဘူးမှာပါပဲ။တရားဆိုင်နေဆိုရင်ထိုင်တရားလေးနဲ့ပြီးပြီ။တရားနာပြီးပြီဆိုရင်ကိုလွတ်လွတ်လပ်လပ်နေနိုင်တယ်ထိုင်နိုင်တယ်သွားနိုင်တယ်စားနိုင်တယ်။ ဒါပေမဲ့ယေရှုရှင်မာသီဆရာတော်ဘုရားကြီးကတော့ဒီတတိပဒံဒေသနာတော်မှာလာတဲ့အတိုင်းပဲထိုင်ရင်ထိုင်တဲ့အမူအရာလေးကိုထိုင်နေထိုင်နေရှုမယ်။ရရင်ရတဲ့အမူအရာလေးကိုရတဲ့ရတဲ့ရှုမယ်။သွားနေရင်လည်းသွားတဲ့အမူအရာတိုင်းကိုခြေလမ်းနဲ့ခြေလမ်းနဲ့ကိုတတိပူးစေတဲ့စိတ်ကကိစ္စံတော်ဟာကိစ္စံမိတိ။သွားတဲ့အမူအရာလေးကိုရှုမယ်။လျှောင်းရင်လည်းလျှောင်းတဲ့အမူအရာလေးကိုရှုရမယ်ဆိုပြီးဣရိယာပု၄ပါးစလုံးရှုမှတ်ဖို့ယောဂီပုဂ္ဂိုလ်ရဲ့နားခြင်းအားခြင်းတော်မထားဘဲနဲ့ မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တိုင်းကိုညွှန်ကြားပြီးတော့အထုစီတာဖြစ်တဲ့အတွက်ပထမပိုင်းမှာယောဂီများလည်းနည်းပြင်မှန်းမှရှိဖြစ်ပါတယ်။ဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ဟာဒီကညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးတည်တည်သူ့ရဲ့ထိုင်ရှုမှတ်ရမယ့်အချိန်မှာထိုင်ဣရိယာပုနဲ့ရှုမှတ်မယ်။ဈဉ္ဉဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်မှာဈဉ္ဉဣရိယာပုလေးနဲ့ရှုမှတ်မယ်။ ရက်တဲ့ဣရိယာပုလေးနဲ့ရှုမှတ်ရမယ်အချိန်ကာလရရက်တဲ့ဣရိယာပုနဲ့ရှုမှတ်မယ်။နောက်ဆုံးမိမိရဲ့အိယာညောင်ဆောင်ပုံရောက်ရင်လည်းပဲတည်လျောင်းပြီးတော့လျောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ်မယ်ဆိုရင်ဒီဣရိယာပုကြီးညှတာပြီးတော့မကြမီပါပဲစိတ်တည်ငြိမ်မှုသမာဓိတရားကြီးလည်းမှန်ကြီးဖြစ်နိုင်ပါဒီသမာဓိတရားကြီးချက်တန်အားကောင်းစွာရလာပြီဆိုရင်ရုပ်ကိုရုပ်သဘောနာသဘောသိတဲ့ယထာဘုဒ္ဓဉာဏ်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 ဒါကြောင့်မို့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပဋ္ဌာန်ပိုင်းလေအဖြစ်ဒီဣရိယာပုတိုင်ရှုမှတ်ဖို့ကိုမြတ်စွာဘုရားဟောခဲ့တာဘုနာစာဗရံဘိကဝေဘိကုကိသံတော်ဝါကိသံမိတိပါဇာနာတိထိတော်ဝါထိတော်မိတိပါဇာနာတိနိသိဏောဝါနိသိဏောမိတိပါဇာနာတိတယံတော်ဝါတယံတော်မိတိပါဇာနာတိဘေကဝေယံတော်များဟူရှင်သားတို့ပုဏ္ဏစာပရံရှုမပွားများအထုကိုနောက်တစ်မျိုးက ဘိက္ခုယံဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်ဒီဝါသွားခြင်းဒီဝါသွားတုံသွားစေသွားကြိုက်သွားခြင်းမူလီကိစ္စမိတိသွားတိဟူ၏ပဇ္ဇနာတိတိဝါတိအောင်ရှုပါမည်အနည်းကဘုန်းကြီးဒီသွားမှုနဲ့စပ်ပြီးတော့ပြောခဲ့ပြီဒီသွားမှုနဲ့စပ်ပြီးတော့တရားမရှုမှတ်တဲ့တရားလက်မဲ့ ရဟန်းရှင်သူများလည်းပဲသွားနေရင်သွားမှန်းသိတာပဲအញ្ញံသားဖြစ်တဲ့ခွေးမြေဝိစရှိတဲ့ဟိတရိစ္ဆာန်တွေတောင်သွားရင်သွားမှန်းသိတာပဲဒီသွားတဲ့ကိုရှုယုံလေးနဲ့ကမ္မထမ်းဖြစ်ရောလားဝိပဿနာဉာဏ်ဖြစ်ရောလားဆိုတဲ့အမေးအထက်ကရာဆရာကနေပြီးတော့မှန်နေတယ်သွားရင်သွားမှန်းသိတယ်ဆိုတာတရားလက်မဲ့ဖြစ်နေတဲ့ဉာဏ်ရှင်လူခွေးမြေဝိစရှိတဲ့အញ្ញံသားတရားတွေလည်းသိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ မြတ်စွာဘုရားရှင်ဘုရောမြတ်ကြီးဟာအဲဒီလိုတာမန်ပုဂ္ဂိုလ်ရဲ့အတိမျိုးကိုရည်ရွယ်ပြီးတော့ဟောကြားခဲ့တာမဟုတ်ဘူးတဲ့အေဝရူပသာလနံတဏ္ဍာယဝုဒ္ဒံဓမ္မယဟရှင်လူများနဲ့ခွင့်မြေခွင့်စရှိတဲ့ဉာဏ်သားတရားတို့ရဲ့အလေးပါအတိမျိုးကိုရည်ရွယ်ပြီးတော့ဟောကြားခဲ့တာမဟုတ်ပါဘူးတဲ့တကယ်လို့ဒီဣရိယာပဋ္ဌာန်ပိုင်းအနေအားဖြင့်

တတ္တဝါပုဂ္ဂိုလ်တစုံတတ္တဝါပုဂ္ဂိုလ်ဟူသောအစွဲလန်းအယူအစွဲကိုလည်းပဲပင်နိုင်လေရှုမှတ်နေတဲ့ယောဂီရဲ့အတိဟာတဏ္ဍာမဂရိလွားနေတဲ့ပုဂ္ဂိုလ်ရဲ့အတိမျိုးနဲ့ခုယောဂီရဲ့အတိနဲ့တူနိုင်ရလားတူနိုင်ပါတူနိုင်အနည်းကဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောခဲ့ပြီလေခုဈဉ္ညာသွားပြီးသွားရင်သွားရင်လို့ရှုနေတဲ့ယောဂီ အဲ့ဒီသွားတဲ့ပုံမှာပဲခြေလမ်းလေးလှမ်းလိုက်ရင်လှမ်းတဲ့ပုံမှာညာခြေလမ်းရင်ညာလမ်းနဲ့ပဲခြေလမ်းရင်ပဲလမ်းနဲ့ရှုနေတယ်။ဒါပေမဲ့လို့စိုးစိုးပိုင်းမှာဘုရားတို့ပြောစရာရှိပါတယ်။ပြဉ္ညာကြီးပဲရှုနေတာမဟုတ်လားလို့ပြောစရာရှိပါတယ်ဟုတ်ပါတယ်။စပြီးအာထုဇပုဂ္ဂိုလ်ပရမတ်ကိုဘယ်လိုမှရှုလို့မရနိုင်ပါဘူး။ပြဉ္ညာကပဲစရှုရတာ။ဝင်လေထွက်လေဆိုတာလည်းဒါခေါ်ဝပြဉ္ညာပါပဲ။တကယ်သူ့ရဲ့သဘာဝကိုမသိနိုင်သေးပါဘူး။ တဘာဝကိုသိတယ်ဆိုတာကဒီပညာကနေလွန်ဖောက်ပြီးတော့မှအားကောင်းလာတဲ့ပုဂ္ဂိုလ်ဟာတဘာဝလက္ခဏာကြီးထင်လာတာပါအခုဒီမှာလည်းပဲဉာဏ်လမ်းနဲ့လည်းလမ်းနဲ့ရှုရတဲ့ပညာအမှန်ပါပဲအခေါ်အနေအားဖြင့်လည်းပဲပညာပါအဲဒီလိုရှုနေရင်ရှုနေရင်လည်းအဲဒီရှုမှတ်တဲ့လမ်းတိုင်းလမ်းတိုင်းပုံမှာဟိုကလမ်းလမ်းနဲ့ဒီကမတ်စိတ်လေးနဲ့ဟိုကလမ်းလမ်းနဲ့ဒီကမတ်စိတ်လေးနဲ့တထပ်တည်းတထပ်တည်းကြာနေပြီဆိုရင် ခြေတော့ဆိုတဲ့ပုံပန်းတံပြောက်ပြီးတော့တရွေချင်းတရွေချင်းရွေ့ပြီးတော့နေတဲ့သဘောတောက်တင်းသွားတဲ့သဘောမတွေ့ရဘူးလားတွေ့ရပါဗျာဘယ်ချိန်လန်းတာပဲရှုရှုညာချိန်လန်းတာပဲရှုရှုသိချင်ရှုသိချင်စွစွဆက်ဆက်ရှုပါယောဂီထူးထူးခြားတဲ့သဘောကိုတွေ့ရပါလိမ့်မယ်တမန်ကဆရာကလေးကိုအမှတ်ဖြစ်ရုံလေးမှတ်နေရုံနဲ့တော့ဘာမှမသိနိုင်ပါဘူးသိချင်စွစွဆက်ပြီးတော့ရှုနေတဲ့ပုဂ္ဂိုလ်မှာတော့ဖြင့်အဲ့ဒီမှာရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘော အဲဒီရွေ့နေတာတင်းနေတာတောက်နေတာတန်းနေပြောရင်ဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲဝါယောဓာတ်ပါဝါယောဓာတ်ပဲအဲဒီဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဘာတရားလဲယုတ်တရားပါပဲယုတ်တရားအဲဒီလိုရွေ့နေတာတောက်နေတာတင်းနေတာလေးကိုသိနေတဲ့စိတ်လေးကဘာတရားလဲဒီဒီလိုလှမ်းတိုင်းလှမ်းတိုင်းဘာနဲ့မှတွေ့နေတယ်အဲ့ဒီထဲမှာခြေထောက်ဆိုတဲ့ပုံကံရှိသေးတယ်လား မရှိတော့ဘူးမရှိတော့ဆိုတဲ့ပုံမှန်တရားလည်းမရှိတော့ဘူးငါတို့ယောက်ျားမိန်းမဆိုတဲ့အဆွေရောရှိသေးရလားမရှိတော့ဘူးမရှိတော့ဘူးလုံးဝကင်းသွားပြီအဲ့ဒီမှာတသံတရာလို့ဆွဲလာခဲ့ငါတို့ယောက်ျားမိန်းမဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဟောဒီအမှန်ယုံနာကိုသိလိုက်တာ ਨੇ ပြုတ်လားမပြုတ်ဘူးလားပြုတ်ပါတယ်ဒီကောင်လည်းပြုတ်သွားတာအဲ့တော့တာမန်ပဂရိသွားနေတဲ့ပုဂ္ဂိုလ်ကသွားရင်သွားမှသိတယ်ငါသွားတာယောက်ျားသွားနေတယ်မိန်းမသွားနေတယ်ဈေးကိုသွားမယ်ယုံကိုသွားမယ်လုပ်ကိုသွားမယ် ဆိုင်ကိုသွားမယ်အဲ့လိုဆွဲရင်းနဲ့သွားနေတာအခုယောဂီရဲ့သွားကြတော့အဲ့ဒီဆွဲမျိုးရှိသေးတယ်လားမရှိပါဘူးလုံးဝဆွဲကြီးဖြစ်သွားပြီဒါကြောင့်မို့ကမ္မထန်နဲ့စေဝါကမ္မထန်လည်းညီတယ်တတိပဌာနဘာဝနာဆိုတတိပဌာန်ဘာဝနာလေးဖြစ်တယ်လို့ဒီမှာကျမ်းဂန်များမှာအတိအလင်းဖွင့်ပြတာဒါကြောင့်မို့ရေးသလိုရှင်မကြီးဆရာတော်ဘုရားကြီးကဒီကိစ္စတော့ဝကိစ္စမိဒီပသနာတိဆိုရယ်ပါဠိတော်အတိုင်းသွားရင်သွားတယ်သွားတယ်သွားတယ်ရှုလို့ရတယ် အဲ့လိုသွားနေလို့ရှုနေတာကလည်းလည်းကိုယ်စိတ်ထဲမှာပေါ့နေတဲ့အချိန်ညာခြေလမ်းလိုက်တဲ့အခါမှာညာလမ်းတယ်။လက်ခြေလမ်းလိုက်တဲ့အခါမှာပဲလမ်းတယ်။ပို့ပြီးတော့စိတ်အာရုံစိုက်လို့မရဘူးလား။ရပါဘူး။အဲ့ဒီပုံမှာစိတ်အာရုံလေးစိုက်နေသွား။အဲအဲ့ဒီနဲ့ပို့ပြီးတော့စူးစိုက်ရှုခြင်းလို့ရှိရင်ဒီမှာခြေတော်လေးကြွလာတဲ့အခါမှာကြွားတယ်၊ခြိုက်တဲ့အခါမှာခြားတယ်၊ကြွားတယ်၊ခြားတယ်။ဒီတဲ့ပို့ပြီးတော့စူးစိုက်ရှုမယ်ဆိုရင်ဟောကြွားတယ်၊လမ်းတယ်၊ခြားတယ် စိတ်ဆူးတဲ့ຢာဒီထဲမှာပို့ပြီးတော့မရောက်ဘူးလားရောက်ပါဘူးပို့ပြီးတော့ရောက်တော့ပို့ပြီးတော့ရှိတဘာဝသဘောတရားတွေမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးဒီကျက်ပို့ပြီးတော့ယောဂီပုဂ္ဂိုလ်ဟာတတိတမာရီအားကြီးကောင်းလာပြီဆိုရင်ဘုရားအထက်ကရာဆရာကဈဉ္ဉံလျှောက်တဲ့အခါမှာ6ချက်ပြတာဘယ်နှချက်ပြတာလဲ6ချက်6ချက်ကြွလာရင်ဆွဲလာရင်ကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့6ချက်မှာ ကြွတယ်ဆိုတာခဏောင်းလေးကြွတာကြွပြီးတော့မှခြေောက်လေးပေါ်ကိုဆွဲလိုက်တယ်ကြွဆွဲဆွဲပြီးတော့မှလှမ်းရှိကိုလှမ်းလိုက်တယ်လှမ်းမှုလေးဆုံးသွားတဲ့မှာလွတ်အောက်ကိုလွတ်ချလိုက်တယ်အဲ့ဒီလွတ်ပြီးတော့မှချာဒီဘွားချလိုက်တယ်ပြောကြမှာဖိပြီးနင်းချာနင်းဘယ်နှချက်လဲ6ချက်အဲ့မှာတိတိကျကျစူးစူးဆိုင်ဆိုင်မရှုဘဲနဲ့ဒီလို6ချက်ရှုလို့ရပါမလား မရနိုင်အဲ့လောက်စုနေပြီဆိုရင် သူ့ရဲ့သဘာဝလေးကြီးကြွလာတဲ့အခိုက်လေးမှာရွေ့ပါလာတဲ့သဘောဆွဲလိုက်တဲ့အချိန်လေးမှာတခါလေပေါ့ပါလာတဲ့သဘော လေးပါလာတဲ့သဘောလမ်းလိုက်တဲ့အချိန်လေးမှာတင်းသွားတဲ့သဘောဟောချလိုက်တဲ့အချိန်လေးမှာလေးချသွားတဲ့သဘောဖြစ်လိုက်တဲ့နင်းလိုက်တဲ့အချိန်လေးမှာမာသဘောပြုတ်သဘောသူ့ရဲ့ဓာတ်သဘာဝလေးတွေအတိုင်းမတွေ့ရဘူးလားမရပါဘူးအဲ့လိုသဘာဝလေးအတိုင်းသဘာဝယုံနာကိုသိနေပြီဆိုရင်အမှန်သိတာလားအမှားသိတာလား မှန်သိတာပါ။အေးအမှန်သိတဲ့ဉာဏ်ကြီးဖြစ်လာပြီ။အဲ့ဒီအမှန်သိပြီဆိုရင်အမှန်ဒိဋ္ဌိမစင်ဘူးလား။မှန်ပါဗျာ။အလင်းရောက်လာရင်အမှောင်မပြောက်ဘူးလား။ပြောက်ပါပါဗျာ။ဒီလိုဝိပဿနာဉာဏ်လေးဈဉဏ်လျှောက်ရင်းနဲ့မတွေ့နိုင်ဘူးလား။တွေ့နိုင်ပါလေ။ကြည့်ဒီတိုင်းဆက်ပြီးလျှောက်သွားနေဆိုရင်ဒီအမှန်တဘာဝလေးလောက်ယုံနာလေးလောက်သိတာလားဆိုတော့ခြေလမ်းလေးတလန်းလန်းလိုက်တယ်တလန်းပြစ်သွားလိုက်နောက်တလန်း အသိမဖြစ်ဘူးလားဖြစ်ပါဘူးဟောဒါညာလန်းနဲ့ပြလန်းနဲ့လောက်ရှုရင်တောင်မှပဲတလန်းပြလိုက်တလန်းပြတ်သွားလိုက်တလန်းပြလိုက်တလန်းပြတ်သွားလိုက်ခြိလန်းလဲခြိလန်းတန်းရင်မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာပါဘူးဖြစ်ဖြစ်ညာနေရော မပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးအဲ့ဒီတိုင်းဆက်ရှုသွားရင်ဒီဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ကြီးရဲ့ တွေ့နေရတော့ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်တော့ချမ်းသာမလားဆင်းရဲမလားအဲ့ဒီဆင်းရဲတဲ့ဒုက္ခတရားတွေမနာပါနဲ့လို့တားလို့ရသလားမရပါဘူးကိုပိုင်လို့လားမပိုင်လို့လားမပိုင်ပါဘူးဆိုးရလို့လားဆိုးမရလို့လားဆိုးမရဆိုးမရတာကိုအတ္တခေါ်လားအနတ္တခေါ်လားအနတ္တပါဒီတော့အိစ္ဆဒုက္ခအနတ္တဆိုတဲ့သဘောကိုဆင်းရဲနေရမှလားရှုရင်းနဲ့ရောမသိနိုင်ဘူးလားအဲ့ဒီလိုရှုရင်းနဲ့ပြီးသွားတဲ့ဉာဏ်ကိုဘာဝနာမယဉာဏ် ဘာညာလဲဘာဝနာဉာဏ်ဆိုဒီအနတ္တဉာဏ်နေတာပေါင်းရောက်သွားပြီဆိုရင်ဒီဉာဏ်လေးအားကြည့်လာရင်မဉဏ်ပူဉာဏ်ချင်းလိမ့်မှာမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါရဲ့ထိုင်ရင်လားဈဉာဏ်လျှောက်ရင်လားဈဉာဏ်လျှောက်ရပါလိမ့်မယ်မိမိတို့မှာဒီလိုရှုတယ်ဈဉာဏ်လျှောက်တယ်ရှုတယ်အဲ့တော့ကြည့်အောင်ကိုပါရမီမရှိလို့ဉာဏ်မတက်ဝင်သေးဘူးဆိုရင်တော့မြတ်စွာဘုရားဈဉာဏ်လျှောက်တဲ့အတွက်အကျိုး၅မျိုးရတယ် အကျိုးဘယ်နှမျိုးရလဲ၅မျိုးရပါတယ်အကျိုး၅မျိုးရတယ်အဲ့ဒီအကျိုး၅မျိုးကဘာတွေလဲဆိုတော့အတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးပါကျိုးရယ်လေခရီးရှည်သွားနိုင်ခြင်းမျိုးပါကဲဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်အများအားဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်နဲ့ဈဉ္ညာမလျှောက်တဲ့ပုဂ္ဂိုလ်ခီးသွားကြပါလား ခကြီးသွားလို့ဟိုမှာတမိုင်ခန်းလောက်သွားပြီးပြီဆိုရင်စင်းညာရှောင်းနေကြမဟုတ်တဲ့ပုဂ္ဂိုလ်ဟာနေဦးကွာနားဦးကွာတန်ညာဦးဆိုကွာဆက်ရှောင်းနိုင်သေးရလားမရှောင်းနိုင်တော့ခကြီးရှင်ပါနိုင်စင်းညာအမြဲရှောင်းနေတဲ့ပုဂ္ဂိုလ်ဟာဟိုတမိုင်မကဘူးနှစ်မိုင်သွားနေတယ်သွားနိုင်သေးတယ်သုံးမိုင်လေးမိုင်သွားနိုင်သေးတယ်ဒါကြောင့်မို့ဈဉ္ဉံကိုရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တရားမတွေ့သေးဘူးနော်တရားမရသေးဘူးထားအောင်အကျိုးငန်းလို့ရတယ်ဆိုတာကိုမြတ်စွာဘုရားပြောထားတာ တတ္တနဲ့ကမောဟောတိရဲ့ခရီးရှည်သွားနိုင်ရေးဆိုတဲ့အကျိုးရဲ့နံပါတ်၄ကပဒံနဲ့ကမောဟောတိပဒံနဲ့ကမောဟောတိရဲ့ကိုယ်ရောစိတ်ရောကြန့်ခိုင်မှုရှိတယ်ဈဉ္ဉံလျှောက်တဲ့အတွက်ကိုယ်စိတ်ကဘာဖြစ်လာမလဲကြန့်ခိုင်မှုရှိကြန့်ခိုင်လာမယ်အမြဲတမ်းစိတ်ကြန့်ကြန့်ခိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်အမြဲတမ်းခန္ဓာကိုယ်ဟာကြန့်ခိုင်တဲ့ခန္ဓာကိုယ်ပိုင်ရှင်ဖြစ်တယ် ခန္ဓာကိုယ်ကြန့်ခိုင်နေတယ်ဆိုလေးကတာမန်ယောဂဝေဒနာလေးဝင်နိုင်သေးရလားဝင်နိုင်ပါဘူးဝင်နိုင်တော့ဒါကြောင့်ကိုယ်ရောစိတ်ရောကြန့်ခိုင်ခြင်းဆိုတဲ့အကျိုးကိုရတယ်နောက်ပြီးတော့ဒါရင်လားဆိုတော့ပဒံနဲ့ကမောဟောတိတဲ့အပမဒောဟောတိအပမဒောဟောတိဆိုတာကတော့ယောဂါကြီးကင်းစင်နေပါလေကင်းစင်နေယောဂါကြီးကင်းစင်ပါလေစဉ္ညာနာအမြဲရှာ ရင်းညာမြဲချောင်းနေတဲ့ပုဂ္ဂိုလ်ဟာမိမိတို့ယောဂဝေဒနာတွေကင်းစင်ပြီးတော့အသက်တိုးမလားအသက်ရှည်မလားအသက်ရှည်ပါဘူး။ကဲဘုန်းကြီးတို့ယောဂီများကရောအသက်တိုးခြင်းလားရှည်ခြင်းလားရှည်ပါဘူး။ရှည်ခြင်းရင်းညာများများလျှောက်ဖို့လိုဘူးလားလိုပါဘူး။ခုဘုန်းကြီးပြောနေတာကရင်းညာလျှောက်ဖို့အတွက်ရင်းညာရှည်မှာရင်းညာလျှောက်ဖို့တိုက်တွန်းတာနော်။မထိုင်ရဘူးထိုင်မရှိမှရဘူးပြောတာမဟုတ်ဘူးနော်သူ့ချိန်ကြီးနဲ့သူပြောတာ ဒေါ်လေးကျဲကျဲတော့ယောဂီကမဆိုင်မဲနဲ့ဈဉ္ဉဏ်ကြီးတွေလျှောက်ပြီးသွားနေလို့ခက်နေမှာဟိုလျှောက်ဒီလျှောက်ဟိုကြည့်ကြည့်ကြည့်နေအဲ့ဒါဘုန်းကြီးတိုက်တွန်းနေတာကဈဉ္ဉဏ်မှလေးလေထိုင်ရှုမှတ်တယ်လို့ဒီကျိုးကြီးရတယ်ဆိုတာကိုဘုန်းကြီးပြောလို့လားတချို့ကဆရာတော်များကလည်းဈဉ္ဉဏ်ကိုမညွှန်ကြားခဲ့ဘူးထိုင်ကမ္မထာပဲညာတော်အဖြစ်ပြီးကြတယ်ထိုင်ရနေထားပြီဆိုရင်ပြီးပြီးကိုယ့်အကူစကားပြောကြမလားစားကြတောက်ကြမလားဆွေးနွေးကြမလားအိတ်ကြမလားဒါပဲ အခုဒီမှာမဟာစီအချိန်ကြီးတရားစခန်းကြတော့အချိန်ကြီးချင်းတူရမယ်လို့လည်းထိုင်တာတော့တင်မဟုတ်ဘူးရက်တော့လည်းမရှိမှရဘူးလားရှိမှရပါဘူး။သွားရင်လည်းမရှိမှရဘူးလားရှိမှရပါဘူး။လျှောင်းရင်လည်းမရှိမှရဘူးလားရှိမှရပါဘူး။စားရတော့တဲ့နေရာရောမရှိမှရဘူးလားရှိမှရပါဘူး။ကဲနားချိန်နဲ့ရှိသေးလားမရှိပါဘူး။ရှိတော့ဘူးနော်။ဘုန်းကြီးကိုရန်ကုန်မြို့မှာမာဂိတာနရိတ်တံမှာကျေးဇူးတော်ရှင်မာဂိဆရာတော်ဘုရားကြီးရဲ့ချီးမြှောက်မှုနဲ့ဘုန်းကြီးရဲ့တက်တော်32နှစ်ပြည့် 32နှစ်လောက်ပဲရှိပါသေးတယ်။ယဟန်ဝါ17ဝါရီယာလေးပဲရှိပါသေးတယ်။အဲ့ဒီအချိန်မှာဘုန်းကြီးကိုဆရာတော်ဘုရားကြီးကကမ္မထာနာစီရရှင်နဲ့ခန့်အပ်တယ်။အဲ့ဒီကမ္မထာနာစီရရှင်နဲ့ခန့်အပ်တဲ့အခါမှာမြေသမီးယောဂီများကိုဘုန်းကြီးဆရာတော်ကြီးဥတ္တဝရရဲ့လက်ထောက်ခြင်းနဲ့မြေသမီးယောဂီများကိုခွဲပြီးတော့ဘုန်းကြီးတရားမေးရတရားဆရာမှာအဲ့ဒီခါမှာဒီကမ္မကြီးတယောက်တရားရှောင်ရင်းနဲ့သူပြောတာလေးဘုန်းကြီးအမှန်ရတယ် ရှင်ဗျာတဲ့တပည့်တော်အိမ်မှာလုံများလုံးလို့နားကျင်မရှိလို့ငါတော့ရိတ်တာသွားပြီးနားလိုက်ဦးမယ်ဆိုပြီးလာတာဗျာရှင်ဗျာတို့ရိတ်တာရောက်တော့ပါတယ်တစ်ချိန်လေးမှနားကျင်မရှိဘူးစိတ်လေးကူးမယ်အကြောင်းစိတ်ကူးကူးတယ်လို့မှတ်ပါဆိုတော့ဘယ်လိုမှနားကျင်မရှိတော့ဘူးဗျာတဲ့သူကပြောပြတာသူပြောပြတာလေဘုန်းကြီးမမိဘူးအဲ့တော့အိမ်မှာအလုပ်တွေများလုံးလို့နားကျင်လို့ရိတ်တာလာတယ်ရိတ်တာရှင်ဗျာတို့ရိတ်တာရောက်တော့နားကျင်လေးကိုတစ်ချိန်မှမရှိဘူးလေ အဲ့ဒီမှာစိတ်လေးကူးရတယ်တော့လည်းပဲအဲ့ဒီစိတ်ကူးရင်စိတ်ကူးတယ်မှဆိုတော့ဘာမှကိုနားကြည့်အားကြည့်မရှိတော့ပါလားခင်ဗျာဆိုတာဒီမှာနားကြည့်အားကြည့်ရရှိသေးတယ်လားမရှိပါဘူးချိန်ကြီးအစ်စ်ဟုတ်သလားမဟုတ်ဘူးလားဟုတ်ပါရဲ့တကယ်အချိန်ကြီးအချိန်နဲ့တပြေးညီလုံးဝညံ့နှမ်းနေရတဲ့အချိန်မရှိဘူးထိုင်ထိုင်တယ်မှာရက်ရက်တယ်မှာသွားသွားတယ်မှာစားစားတယ်မှာအိပ်အိပ်တယ်မှာဒီနေ့ဒီမှာတံပြင်ပိုင်းမှာဆိုရင် တန်ဃာတော်များဆိုရင်သင်္ကဝတ္တယုံနာရမ်းတာကစမလို့ပါလူများမှာဆိုရင်မိမိခါဝဝတ္တအင်ကြီးဝတ္တတပည့်ရမ်းတာတပည့်တင်တာဘာလုံးရှိမှဘုရားမြတ်စွာဘုရားအပြည့်စုံဟောတာလေဘုန်းကြီးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးပို့ဟောတာတော့မဟုတ်ဘူးဒါသံသင်မိုင်းဆိုတာသတိဌာနသုတ်တန်ကြီးမှာပြန်ကြည့်တယ်အဲဒီမှာသံသင်မိုင်းမှာတကယ်ကိုမိမိရဲ့လှုပ်ရှားမှုရကိုယ်မှုဆမ်းမှုကစပြီးတော့မလွတ်အောင်ရှိမှဖို့ အဲ့လိုအချိန်နဲ့တပြေးညီအချိန်ပြည့်ရှုမှတ်နိုင်ဖို့အတွက်တရားနဲ့ပဲအမြဲတမ်းအချိန်ပြည့်နေနိုင်ဖို့အတွက်အချိန်တိုင်းကိုဘုန်းကြီးတို့ယောဂီများစိတ်စီထားနိုင်ဖို့အချိန်တိုင်းပါစီထားနိုင်လို့လေစိတ်စီထားနိုင်ဖို့လောကကြီးကအချိန်ဟာတန်ဖိုးကြီးလားမကြီးဘူးလားကြီးပါဘူးရတဲ့အချိန်လေးကိုမိမိအတုံးချမယ်ဆိုရင်နိဗ္ဗာန်တရားကိုကျိုးမရနိုင်ဘူးလားရပါပါဘူးအေးအဲ့ဒီလိုကျိုးရနိုင်တဲ့အချိန်ကိုမိမိက တကယ်ကိုလောကမှာစိတ်ဆိုတာတန်ဖိုးကြီးဆုံးပဲဒါကြောင့်အချိန်ကိုခွန်ကြီးတို့ဒီမှာအချိန်တိုင်းစိတ်စီထားခြင်းရှုမှတ်နေဖို့မလိုဘူးလားလိုပါတယ်အဲ့လိုရှုမှတ်နေတာအချိန်တိုင်းအချိန်တိုင်းပါစီးနေတာလေအေးစိတ်စီးနေတာတကယ်ကိုတန်ဖိုးကြီးဆုံးပဲအဲ့ဒီမှာအချိန်တိုင်းသုံးချလို့မိမိသုံးချနိုင်ပြီဆိုရင်နိဗ္ဗာန်ထိအောင်အကျိုးမရနိုင်ဘူးလားရနိုင်ပါဘူးအေးအကျိုးရနိုင်တယ်အဲဒါကြောင့်ဘုန်းကြီးတို့ဒီမှာအပ္ပါပါရောဟောတိ ဈဉ္ဉံလျှောက်ခြင်းအပြင်အဲ့ဒီပုဂ္ဂိုလ်ဟာကျမ်းမာပြီးတော့အသက်ရှိရှိမနေရဘူးလားနေရပါဘူးအသက်ရှိရှိနေရတယ်ဒါကြောင့်မို့သိရှိရှိနေခြင်းရင်မလုပ်ရမှာလေဈဉ္ဉံခြင်းရောက်ရင်ဈဉ္ဉံကိုကြာကြာနာနာရှောက်ပါကြာကြာနာနာဈဉ္ဉံလေးရှောက်ပါဘုန်းကြီးတို့ကဈဉ္ဉံရှောက်ခြင်းအပြင်အသက်ရှိတဲ့သာရဏလေးတစ်ခုကိုဘုန်းကြီးတို့ပြောခြင်းမှာမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားရဲ့ ကျောင်းတစ်ပါးဖြစ်တဲ့ဘိမသာရမင်းကြီးအမင်းကြီးတယ်လေဘိမသာရမင်းကြီးအဲ့လိုဘိမသာရမင်းကြီးကိုဘုန်းကြီးတို့အချင်းချင်းလေးတွေပြောကြဆိုတားတော်ဖြစ်တယ်အဇတတကနေပြီးတော့ရှင်နာစီစဉ်ယူပြီးတော့မင်းလုပ်ခြင်းလို့အဲ့ဒီမှာအကုန်လုံးတခါလဲမင်းစီစဉ်ကိုရဖို့အတွက်ဖခင်ကြီးကိုဖခင်ကြီးတို့ကြီးကိုအချင်းချင်း အကျဉ်းချထားပြီးတော့မျက်စိတွေကိုစေတနာနဲ့ခံစားမယ်ဆိုပြီးယူတယ်အကျဉ်းချထားတဲ့အခါမှာမိခင်ဖြစ်တဲ့မေတော်ကြီးကိုလို့ချင်းအဝင်ထွက်ခံအဲ့ဒီအချိန်မှာဘုရားဘွယ်တော်သားလေးဆက်တာသူကတော့အကျဉ်းချထားပြီးလို့ရှိရင်ကတော့မေတော်ကြီးလက်ရှိရှင်နေရမှာမဟုတ်ဘူးလို့သူတွေ့တယ်ဒါပေမဲ့လို့မေတော်ကြီးဝင်ခံရတဲ့အတွက်ကြောင့်မေတော်ကြီးဝင်ခံရတဲ့အတွက်ကြောင့် ဝဲတော်သားတွေပုံမှန်သုံးဆောင်နေရတဲ့အတွက်ဟိုကကြည်ကြည်လင်လင်လန်းလန်းဆန်းဆန်းပဲဒါနဲ့မေးကြည့်တဲ့အခါကျတော့ဒီလိုအကြောင်းကြောင့်ဆိုတော့ဒီလိုဆိုရင်မေတော်ကြီးလက်ထဲမှာဘာမှယူမသွားစေရဆိုပြီးမိန့်ချမှာလေဝင်တော့ဝင်ထွက်ခွင့်ရတယ်ဒါပေမဲ့လက်ထဲမှာဘာမှစားစရာတော့စရာတွေဘူးပွဲတော်သားတွေယူမသွားဘူးဆိုတော့အဲ့ဒီမှာအင်းကြီးဘဝစားတွေထဲမှာဖွတ်ပြီးတော့ယူသွားတယ် အင်းကြီးဝတ်စားတွေထဲမှာဖုတ်ပြီးယူသွားတဲ့အခါကျတော့ခေါင်းပေါ်မှာခေါင်းနဲ့စလုံးထဲမှာထည့်ပြီးတော့ယူသွားတယ်။ခေါင်းနဲ့ထုံးပြီးတော့အဲဒီလိုယူသွားတဲ့အခါကျတော့ဒီเจ้าကိုဇာတတပြည့်တဲ့အခါကျတော့မေတော်ကြီးခမဲတော်ကြီးထံဝင်တဲ့အခါမှာအပေါ်အင်းကြီးညာမဝဲရဘဲနဲ့ရင်ရှားဝတ်ပြီးတော့သဘင်ကိုလည်းဘာရချပြီးသွားရမယ်ဆိုအမိထုတ်ပြန်တယ်။အဲဒီအမိထုတ်ပြန်တဲ့အခါမှာမေတော်ကြီးကဘာလို့ရပါလဲဆိုတော့ထောပစီဦးတွေဆိုရင်မှတုတ်လေး ခန္ဓာကိုယ်အပေါ်ပိုင်းမှာထောပစီဘူးတွေတုံလင်းပြီးတော့အဲ့ဒီမှာအကျဉ်းတော်လည်းဝင်ရတယ်အဲ့ဒါနဲ့တခါဒီเจ้าညာကိုဟိုမှာစပင်ထဲမှာထောပစီဘူးတွေခန္ဓာကိုယ်ထောပစီဘူးတွေတုံလင်းပြီးတော့စားတောင်နေရတယ်ဆိုတော့ဒါနဲ့အသက်ရှင်နေဒီလိုဆိုရင်မေတော်ကြီးကိုလုံးဝဝင်ခွင့်မပြုဆိုပြီးတော့အဲ့ဒီမှာမေတော်ကြီးဝင်ခွင့်မရတော့ဝင်ခွင့်မရတဲ့အခါကျတော့ဘိမ္မာရမင်းကြီးစာဝတ်တော်ကိုစာဟာရရရရလားမရပါဘူး အဲ့ဒီမှာအစာဟာရမရတဲ့အခါမှာပင်ပါရမင်းကြီးကဘာလုပ်နေလဲဆိုဈဉ္ညာရှုမှတ်နေတယ်ဘာလုပ်နေလဲဈဉ္ညာရှုမှတ်ပါပင်ပါရမင်းကြီးဟာသောတာပန်အရိယာပုဂ္ဂိုလ်ပါရိယာနဲ့သောတာပန်သောတာပန်ဆိုတော့တရားလေးနဲ့ရှုမှတ်ပြီးတော့မနေတတ်ဘူးလားမနေတတ်ပါဘူးနေတတ်တယ်အဲ့ဒီမှာဈဉ္ညာအမှတ်တရားလေးနဲ့ရှုမှတ်အဲ့ဒီမှာဈဉ္ညာရှောက်ပြီးရှုမှတ်နေတဲ့တရေလာလေးကြည်လိုက်မသိသေးဘူး အဲလိုမဆန်နေတရက်နာနဲ့လည်းမဆန်နေခုနှစ်ရက်ကျော်သွားပြီလည်းရောဆန်နေအဲဒီမှာဇတနာမင်းကမေးတယ်ဘယ်နဲ့လဲခမဲတော်ရင်လည်းရောဆန်ပြီလည်းမဆန်သေးဘူးဘာကြောင့်လဲအစာလည်းမစားရဘူးမို့လားမစားရဘူးဘာကြောင့်ဒီလိုတက်ရှိနေတာလဲဆိုတော့ရှင်ဗျာဈဉ္ဉံကမ္မထံတရားရှုမှတ်နေလို့ပါဈဉ္ဉံဣရိယာကိုပြတ်တနေလို့ပါ ဘာဣရိယာပုမြတ်တာနေတာလဲဈဉ္ညာဣရိယာပုမြတ်တာနေတဲ့အတွက်ကြောင့်ကျမ်းမာပြီးသိရှိနေပါလေဗျာဆိုကဲဒီလိုဆိုရင်ဈဉ္ညာမလျှောက်နိုင်အောင်ခြိဘောဓာခွဲရှမ်းမိခဲ့ရဲရဲတင်နေတော့ဆိုတော့အဲ့ဒီချိန်ခြိဘောဓာခွဲရှမ်းမိခဲ့ရဲရဲတင်တော့ခမေတို့ဒီဈဉ္ညာလျှောက်နိုင်သေးရဲ့နော်အဲ့ဒီအချိန်မှာပဲလိုက်ရောဆံသွားဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်အစာဟာရမစားရရင်တောင်မှ အသက်ရှိရှိမနေရဘူးလားနေပါဘူးဒါကြောင့်ဈဉ္ညာလျှောက်တဲ့အတွက်အသက်တူမလားအသက်ရှိမလားဗျာအသက်ရှိမယ်နောက်ပြီးတော့နံပါတ်၄အတိတံပိတံခာယိကံတာယိတံတမ္မာပရိနာမကိစ္စမိကိစ္စတိဒီစားထားတဲ့အစာတွေကိုဈဉ္ညာလျှောက်ခြင်းအပြင်နဲ့စားထားတဲ့အစာတွေကြည်ကျက်တယ် ဘုန်းကြီးတို့စားထားတဲ့စားတွေကြည်ကျဖြစ်ရင်စားကြည်ခြင်းရင်ဘာလုပ်ရမှာလဲစောစားပြီးအိယာကြဝင်ရမှာလားဘာလုပ်ရမှာလဲဒီဘုန်းကြီးတို့ယောဂီများတတိရှိနော်စောစားပြီးရနဲ့တန်းပြီးတော့ခါရဲတစ်စက်လေးစီကြိုပြီးအိယာကိုတက်ပြီးတော့နားလိုက်လို့မနားလိုက်နဲ့အောင်ဈဉ္ဉံဣရိယာပုနဲ့ဈဉ္ဉံရှာအောင်ဈဉ္ဉံရှာအောင်ပြီးတော့ရှုမှတ်ပြီးမှကိတ္တနာကျင်နာဈဉ္ဉံဆိုခြင်းအပြင်စတာတဲ့အစာတွေကြည်ကျတယ် နောက်ကတနံပါတ်9စိကမာတိကတော့တမ္မာရိစိတချူတီကိုဟောဒီဈဉ္ဉံလျှောက်တဲ့အတွက်ကြောင့်မို့ရထားတဲ့တမ္မာရိတွေမပြည့်စည်ဘူးမရသေးတဲ့တမာရီလည်းရတယ်ရထားတဲ့တမာရီရောပျက်စီးရလားပျက်စီးပါတော့ကဲတရားမတွေ့သေးတောင်မှအကျိုးဘယ်နှမျိုးရလဲ၅မျိုးပါ၅မျိုးရတယ်နံပါတ်၁ကခရီးရှိသွားနိုင်ရေးဆိုတဲ့အကျိုးနံပါတ်၂ကကိုယ်စိတ်ဤ ကြံ့ခိုင်ရေးဆိုတဲ့အကျိုးနံပါတ်3ကပါတယ်လေကျမ်းမာပြီးတော့အသက်ရှင်ရေးဆိုတဲ့အကျိုးနံပါတ်4ကစားတာတဲ့စားရည်ဖြစ်ဖြစ်နည်းဆိုတဲ့အကျိုးနံပါတ်5ကရထားတဲ့ဓမ္မာရီတွေမပြည့်စည်ခြင်းဆိုတဲ့အကျိုးဘယ်နှမျိုးလဲကဲဈေးညာဣရိယာကိုရှုတဲ့သလားမရှုတဲ့မူလားရှုတယ်ပါရှောက်တဲ့သလားမရှောက်တဲ့မူလားရှောက်တယ်ပါအမလေးတိတ်ကောင်းတာပဲဒီမှာဈေးညာဣရိယာကိုအကျိုးတွေအင်တန်များတာပဲကဲဒါလေးကိုစူးကြည့်အောင်နိ ခရီးသွားနိုင်ခရီးသွားနိုင်ကြံခိုင်အားဖြင့်ကြံခိုင်အားဖြင့်သင်္စီယောဂသင်္စီယောဂအစာကြည့်ချက်အစာကြည့်ချက်မပြည့်သမာဓိမပြည့်သမာဓိငါးပါးရှိ သွားတိပညာအကျိုးဒီသွားတိပညာအကျိုးဒီခရီးသွားနိုင်ခရီးသွားနိုင်ကြံ့ခိုင်အားဖြင့်ကြံ့ခိုင်အားဖြင့်သင်္စေယောဂသင်္စေယောဂ သာကြည်ခြင်းသမာဓိခြင်းမပြည့်သမာဓိမပြည့်သမာဓိငါးပါးရှိငါးပါးရှိသွားသိခြင်းချံအကျိုးတည်းသွားသိခြင်းချံအကျိုးတည်းခြင်းချံရဲ့အကျိုးဘယ်နှမျိုးရလဲငါးမျိုးရနိုင်တယ် တကယ်လို့မိမိရဲ့ဗာရမီလည်းရှိမယ်ဆိုဈေးငံအမှန်လေးရှုမှတ်ရင်လည်းယုံနာဖြစ်ဖြစ်သဘောလေးမသိနိုင်ဘူးလားသိနိုင်ပါဘူးအဲ့ဒီကနေဖြစ်ဖြစ်ဉာဏ်နေအားကောင်းလာတဲ့အခါကျတော့ဟောအနတ္တစိုးမရတဲ့အနတ္တဝိပဿနာဉာဏ်နေအားကောင်းထက်သန်စွာပြည့်စုံစွာရပြီဆိုရင်ဝိပဿနာဉာဏ်နေပြည့်စုံပြီးတော့မဉဏ်ပူညာဖြင့်မိဂံတိအောင်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူးဒီတဲ့ပါရမီလို့ရှိမယ်ဆိုရင်မနေ့ကပြောခဲ့တဲ့သုပ္ပတရဟန်းကြီးကဲ့သို့ ။ဈဉာရှောင်ရင်းနဲ့ကိလေသာအလုံးကုန်ခံပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာ။ဖြစ်နိုင်ပါဘူး။ဒီလောက်ဆိုရင်ဘုန်းကြီးတို့ပြစ္ဆန်သွားပြစ္ဆန်တော့ပြစ္ဆာမိတိဆိုရယ်ဈဉာသွားခြင်းရဲ့အကျိုးတရားလေးဒီလောက်ဆိုရင်သဘောပေါက်ပါပြီ။ဒါကြောင့်မို့ဈဉာလျှောက်ရှုမှတ်ရင်းနဲ့လည်းတရားမတွေ့နိုင်ဘူးလား။တွေ့နိုင်ပါဘူး။တရားမရနိုင်ဘူးလား။ရနိုင်ပါဘူး။ရနိုင်ပြီ။နောက်တစ်ခါနံပါတ်2ကထိတောဝါထိတောမိတိပါဇာနာတိတဲ့။ထိတောဝါထိတောမိတိပါဇာနာတိတဲ့ ရှိတော်ဝါဘုန်းကြီးတို့ယောဂီများရက်တော်လေးဝါရက်လျင်လေးဝါရက်တော်ရဆယ်ရက်ခန့်ရက်ကျင်မူသည်တိတော်မိတိရက်သည်ဟူ၍ပဇာနာတိတိဝါတိအောင်ရှိရက်တဲ့ကံမှာလည်းပဲရက်တဲ့အမူအရာလေးကိုသူ့ရဲ့အရှိကိုအရှိတဘာဝလေးအတိုင်းသိအောင်ရှိပါမယ်တကယ်တော့ရက်တယ်ဆိုရင်ခန္ဓာကိုယ်ကြီးဟာခြေပြားကနေပြီးတော့အပေါ်ကိုမှတ်ပြီးတော့ထောင်းနေတဲ့သဘောဟုတ်တယ်မဟုတ်လား ထောင်းနေတဲ့သဘောလေးကိုကိုယ်ကရက်နေတဲ့အခါမှာဆံပြားကခြေပြားတန်အောင်တကူလုံးကိုအာယုဆိုင်ပြီးတော့ရက်တယ်ရက်တယ်ရှုရမှာဘုန်းကြီးတို့ဒီမှာရက်တယ်ရှုတဲ့အခါမှာလည်းသိရမှာတော့သောသောကကိစ္စတော်ဝကိစ္စမိတိပဇာနာတိတိတယ်လို့ပါပဲဌာနာတိတုပိဣတိဝနယောတဲ့ရချင်းအစရှိပြီလို့လည်းပဲအဲ့ဒီသောသောကပြောခဲ့တဲ့ကိစ္စမိတိနေ့တိုင်းပဲတဲ့ ထက်တရာပိအထူရချင်းစပ်ပြီးတို့၌လည်းပဲတိဋ္ဌာမိတိနိတိရမိတိတေယနာမိတိစိတ်ကံရံ့ညီထိုင်ညီလျောင်းညီဟူသောစိတ်ကြံစီသည်ကြံစီသောစိတ်သည်ဥပ္ပစ္စတိရှိဟုစွာဖြစ်ပေါ်တယ်။ရံ့မယ်ဆိုရင်လည်းပဲရချင်တဲ့စိတ်ကလေးကပထမဦးဆုံးဖြစ်တာ။စိတ်ကဥစွာပေါ်လာတယ်။အဲ့ဒီရံ့မီဆိုတဲ့စိတ်ကလေးဥစွာပေါ်လာတယ်။အဲ့လိုပူလာပြီးတော့မှတန်းထိုး ယံဒီထိုင်ဒီလျှောင်းနေမူသော ကြံစီသောစိတ်ကဝါယံစနေတီတောင့်တင်းမှုလှုပ်ရှားမှုကိုဖြစ်ပေါ်စေ၏ဘုန်းကြီးတို့ဟိုချက်ပေါင်ယုတ်ကြီးတွေပါကြီးတွေရှိပါနဲ့ယုတ်ရာဘာယုတ်ကြီးတွေပေါ့နိအဲ့ဒီယုတ်ကြီးတွေမှာသူကသူလေမရှိတဲ့ကလဲနေတယ်အဲ့ဒီမှာလေလေးထိုးလိုက်ပြီဆိုရင်တခါလေတင်းကလာပြီးတော့တောင်းတော့ကြီးထိုင်ရင်ထိုင်တဲ့ပုံစံရရင်ရက်တဲ့ပုံစံကြီးမရဘူးလားမရပါဘူးသူဒီမှာ ရှမ်းမယ်ထိုင်မယ်လျောင်းမယ်ဆိုတဲ့ကြံအဲ့ဒီကြံစီတဲ့စိတ်ကဖြစ်ပေါ်လာတယ်အဲ့လိုစိတ်ဖြစ်ပေါ်လာရင်ဝါယာစနစ်ကြီးတောင့်တင်းမှုလှုပ်ရှားမှုတတ္တိထုကိုဖြစ်ပေါ်စေဝါရောအဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းတွန်းကံမှုတတ္တိထုကိုဒီတောင့်တင်းမှုဆိုတဲ့လေတန်းဟာတွန်းကံမှုတတ္တိထုကိုဇနီးတိဖြစ်ပေါ်စေတယ်။ဒါကြောင့်စိတ်တကိယဝါယောဓာတဝိပါလိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန်လည်လှုပ်ရှားခြင်းကြောင့်တက္ကလတ္တကာယတတကိုယ်လုံး၏ ကောတိပတကောတိယောပတကောတိယောပဋ္ဌာယပုတ္တိတပါဝောတဲ့အောက်အစွန်းကနေပြီးတော့အထက်မှာထောင်နေခြင်းကိုဌာနတိရက်ချင်းဝူရဝစတိခေါ်ဆိုရတယ်။အောက်ဆုံးကနေပြီးတော့ဒီမှာအပေါ်ကိုမမကြီးဆန်းဆန်းကြီးထောင်းနေတဲ့သဘောကိုထိုင်နေခေါ်သလားရက်တယ်ခေါ်သလားရက်တယ်ခေါ်ဒီရက်နေတဲ့အမူအရာရက်တယ်လို့ခေါ်တာ။အဲဒီရက်နေတဲ့အမူအရာလေးကိုဘုန်းကြီးတို့ရှုတဲ့အခါ များသောအားဖြင့်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ပေါ့ဈဉ္ဉံကိုတကယ်ရိုးရိုးသေးသေးလျှောက်တဲ့ပုဂ္ဂိုလ်ပေါ့နော်ဈဉ္ဉံကိုရိုးရိုးသေးသေးလေးရှုမှတ်ပြီးလျှောက်နေတဲ့ပုဂ္ဂိုလ်ဟာတတ်မှတ်ချက်ရှိတယ်ဒီနေရာကနေပြီးတော့ဒီလမ်းဒီနေရာရောက်ပြီဆိုရင်ဈဉ္ဉံလမ်းဟာအဆုံးမယ်ဒီနေရာမှာစမယ်ဒီနေရာမှာဆုံးမယ်ကိုတတ်မှတ်ထားတဲ့နေရာကိုဈဉ္ဉံလျှောက်ကိုဆုံးသွားပြီဆိုရင်ပြန်လှည့်မှလားရရမှလား ရရမှာဈဉ္ဉံဆုံးသွားပြီဆိုရင်ရရမှာဘုဘုန်းကြီးတို့ယောဂီများအခုရှောက်နေတာကိုဘုန်းကြီးတစ်ခါတည်းသတိထားမိပါတယ်ဟိုအကြောင်းကနေလမ်းကြည့်ဈဉ္ဉံလျှောက်တယ်ဆုံးလာတဲ့ခါလည်းဟိုဘက်ကိုလှည့်ချလိုက်တာတပတ်လင်းသွားတာတခါတည်းမှာဆုံးပြီဆိုတာနဲ့အိုးရှေ့ကိုတူယူစီလှမ်းပြီးကြည့်နေတဲ့နေရာလှမ်းကြည့်နေတယ်ရက်တဲ့အမှုရာကိုမရှိဘူးတကယ်တမ်းကျတော့ဈဉ္ဉံဆုံးပြီဆိုရင်ကိုယ်သတ်မှတ်တဲ့နေရာဆုံးပြီဆိုတာနဲ့ကျွန်တော်လေးဆုံးရတယ် ဇုံရက်ပြီးတာနဲ့မျက်စိလေးကဖွင့်ထားရမှာလားမှိတ်ရမှာလားမျက်စိလေးမှိတ်လိုက်မျက်စိလေးမှိတ်ပြီးဆံပြားကခြေပြားတက်အောင်တကိုယ်လုံးကိုအာရုံပြုတဏှာကိုအာရုံစိုက်ရမှာလားတကိုယ်လုံးလားတကိုယ်လုံးကိုစိတ်အာရုံပြီးစိုက်ပြီးတော့ရက်တယ်ရက်တယ်တပြင်းလေးချလိုက်တာလေးနဲ့ရက်တယ်လို့ရှုတာလေးနဲ့တထက်ထက်ကြအောင်ပါ တပြင်းချလိုက်တာလေးနဲ့ရက်တယ်ဆိုတာလေးနဲ့တစ်ထပ်လက်ကြအောင်ပါအဲ့ဒီမှာအဲ့လိုစိတ်လေးနဲ့ခြုံပြီးရှုတဲ့အခါမှာရှုပ်ပုဂ္ဂိုလ်ကစိတ်ခန္ဓာကိုယ်ကိုခြုံလို့မရဘူး။ဘာနဲ့ဥမာပေးရမလဲဆိုရင်ဘုန်းကြီးတို့ရေချိုးတဲ့အခါပေါ့။ဒီမှာတော့ဟောနဲ့ပဲရေပန်းနဲ့ပဲချိုးကြတယ်ပေါ့ထားတယ်။အဲ့တော့ရေပန်းနဲ့ချိုးတယ်ဆိုရင်လည်းခေါင်းပေါ်ကနေပြီးတော့ရေချိုးကြတဲ့အခါခေါင်းပေါ်ကနေရေပန်းကရေကျလာရင်ပခုံးပေါ်ပခုံးပေါ်ကနေကိုယ်ပေါ်ကိုယ်ပေါ်ကနေခါပေါ်ခါပေါ်ကနေပေါင်ပေါ်ပေါင်ပေါ်ကနေခြေထောက်ပေါ် အဲ့ဒီကျွန်တော်ဘော်ကြီးကျန်းကြီးကြာသွားတာပဲလေအဲ့ဒီရေအကုန်လုံးစီးကျနေတယ်လို့ပဲကိုယ်စိတ်ကတခါလဲခေါင်းပေါ်ကနေဆံများကနေစားပြီးတော့ခြုံပြီးဒီဘုံလုံးကိုခြုံကြည့်လိုက်အဲ့လိုခြုံပြီးတော့ရက်တယ်ရက်နေတဲ့အမူအရာလေးကိုကိုယ်အာရုံထဲမှာထင်းလာအောင်ရက်တယ်ရှုလိုက်အဲ့လိုရက်တယ်ရက်တယ်ရက်တယ်လို့ဖြည်းဖြည်းဉာဏ်နဲ့ရှုရမှာမဟုတ်ဘူးနော်တစ်ချင်းချင်းနဲ့စိတ်ကိုတခါလဲလွှမ်းခြုံလိုက်ခြုံပြီးတော့မှရက်တယ်ရက်တယ်ရှုလိုက် အဲ့လိုရှုတဲ့အခါမှာယောဂီဘာသိမလဲတောင့်တင်းနေတဲ့သဘောသိနေမယ်။ဘာသိလာမလဲ။တောင့်တင်းနေတဲ့သဘောသိပါ။ခန္ဓာကိုယ်ဟာရနိုင်တယ်ဆိုတာလေတန်းမပါဘဲနဲ့ရလို့ရမလား။မရပါဘူး။လေဖြတ်ထားတဲ့ပုဂ္ဂိုလ်ရလို့ရရလား။မရပါဘူး။မရဘူး။အဲ့လိုဒီမှာထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောဒီသဘောကြီးထင်ရှားနေတယ်။အဲ့ဒီမှာရနေတဲ့မူရာကိုရတဲ့ရတဲ့လို့မှတ်နေတယ် တောင့်တင်းနေတဲ့သဘောတွေ့ရတယ်တခါတရံရင်းပြီးလှုပ်နေတဲ့သဘောတွေ့ရတယ်တခါတရံဘယ်လိုတွေ့ရလဲရင်းပြီးတော့ခန္ဓာကိုလှုပ်နေတဲ့သဘောတွေ့ရတယ်ရင်းနေတယ်လှုပ်နေတယ်ဆိုတာလည်းပဲဝါရောတတ်ပဲဘာတတ်လဲဝါရောတတ်ပါပဲရက်တဲ့အမူအရာကိုရှုရတဲ့အခါမှာဝါရောတတ်ဟာထင်ရှားဆုံးပဲဘာတတ်ဟာထင်ရှားဆုံးပဲဝါရောတတ်ဝါရောတတ်ဝါရောတတ်ရဲ့သဘောတဘာဝက ကြည့်ထောက်ကန်တဲ့သဘောထောက်ကန်တောင့်တင်းလျှော့သွားတဲ့ဟာလေဝါယောဓာတ်ရဲ့သဘောရင်းရနေတာဝါယောဓာတ်ရဲ့သဘောလှုပ်ရှားနေတာဝါယောဓာတ်ရဲ့သဘောရွေ့ရွေ့ရွေ့ရွေ့နေတာဝါယောဓာတ်ရဲ့သဘောရင်းရင်လှုပ်ရှားရွေ့သွားတတ်တယ်သူ့လိုရပဲကိုကစိတ်ကရှိကိုစိတ်ညွှတ်လိုက်ရင်ဒီရွေ့သွားတာတောင်းတင်းသွားတာကရှိပဲကိုရွေ့ရွေ့သွားတယ်သူ့လိုရပဲတွန်းလျက်ဆောင်ပြီးဝါယောဓာတ်တိမှန်ညာယောဂီ ကျေးဇူးတော်ရှင်မာရိဆရာတော်ဘုရားကြီးကဝါယောဓာတ်လေးကိုခွဲခြားပြောထားတာဒါကြောင့်ခုရက်နေတဲ့အခါမျိုးမှာဘုန်းကြီးတို့ဒီမှာတေချာဆိုင်ကြီးတေချာရက်နေလို့ဒီလိုလုံးကိုအာယုံခြုံပြီးကြည့်လိုက်တဲ့အခါမှာတောင့်တင်းနေတဲ့သဘောအောက်ပိုင်းကနေပြီးတော့ထောက်ကန်ထားတဲ့သဘောမတွေ့ရဘူးလားမရပါဘူးအဲ့ဒါပါတယ်ဝါယောဓာတ်ကပါတရားလေး ရှုပ်တယ်သူ့ကိုသိနေတဲ့စိတ်လေးကပါလေ။အဲရက်တယ်လို့ရှုနေတဲ့အချိန်မှာဗာနဲ့မှတွေ့ရတယ်။ဒါပဲသူ့ရဲ့ရှိသဘာဝလေးကယုတ်တရားပဲ။သိနေတဲ့စိတ်လေးကနတရားပဲ။ဒါပဲယုတ်နဲ့နာမယ်။တကယ်လို့အဲ့ဒီမှာရက်တယ်လို့ရှုနေရင်ကရင်းနေတဲ့သဘောလှုပ်နေတဲ့သဘောမတွေ့ရဘူးလား။တွေ့ရပါလား။ အဲ့ဒီလိုရင်းနေလုပ်နေတာလည်းပဲဗာတတ်ပါလိမ့်မယ်အဲ့ဒီဝါယောဒကဗာတရားလေသိနေတဲ့စိတ်တွေကကင်ကျဲတယ်လို့ရှုနေတဲ့အခါမှာဗာလဲပါပဲတွေ့ရတယ်ဘယ်မလဲငါဆိုတာရှိသေးရဲ့လားရှိပါဘူးဟိုမှာရက်နေတာယောက်ျားပဲဟိုမှာရက်နေတာမိန်းမပဲရှိသေးရဲ့လားရှိပါဘူးဘယ်သူနဲ့ဘယ်သူရက်နေတာလဲယုံတရားနဲ့နတရားပဲဒါပဲရရင်နဲ့ယုံနာကွဲပြီးတော့မသိနိုင်ဘူးလားသိနိုင်ပါဘူးအဲ့ဒါတရားလားမတရားလား တရားပါတကယ်တရားပဲရုပ်တရားနဲ့တရားကိုသိတာအဲကြောင့်မို့တရားရှုတဲ့အခါမှာတရားတွေ့ရင်မြင်ရင်လို့ရှိရင်သဘောကိုမြင်အောင်ရှုပါဘာကိုမြင်အောင်ရှုပါသဘောကိုမြင်အောင်ရှုသဘောလေးကိုမြင်အောင်ရှုတကယ်ကိုဓာတ်သဘာဝဓာတ်သဘောလေးကိုမြင်အောင်ရှုရနေရင်တောင့်တင်းနေတဲ့သဘောလေးတွေ့နေရင်ဒါတရားပဲတရားဆိုတာသဘောသဘောဆိုတာတရားတရားတွေ့ခြင်းသဘောကိုတွေ့အောင်ရှု တရားမြင်ခြင်းရင်သဘောကိုဘာလို့ပါမလဲသဘောမြင်နေပြီဆိုရင်ဘာကိုမြင်နေပြီလဲတရားပါဗျာဘာတရားလဲမေးရင်ရုပ်တရားနဲ့နာမ်တရားဒီရုပ်နာတရားမြင်ပါဒီတိုင်းနဲ့နေလို့ဘယ်ရုပ်နာပဲသိမလဲစာရိတင်သားလို့တရုပ်ခွဲရင်တော့ရုပ်နဲ့နာသိတယ်အခုတရားကြတော့ဟောရုပ်နာသိတာကမသိတတ်တဲ့သဘောနဲ့သိတတ်တဲ့သဘောဒါပဲမသိတတ်တဲ့သဘောဟာယုတ်သိတတ်တာလေးကပါလေ။ရုပ်နဲ့နာတာဒီနှစ်ခုလေးပဲ။ အဲ့ဒါလေးကိုအခုရက်တယ်လို့ရှုနေရင်လည်းယုံနာကွဲတည်သွားရင်တသန္တရာလုံးဆွဲလာရင်ငါတို့ယောက်ျားမိန်းမဆိုတဲ့အစွဲအတ္တဒိဋ္ဌိတက္ကာဒိဋ္ဌိရှိသေးလားမရှိပါဘူး။ဒါဒီအတ္တဒိဋ္ဌိတက္ကာဒိဋ္ဌိပြုတ်ရတာပြုတ်အောင်ခက်ခက်ခဲခဲချုပ်ဖို့လိုသေးလားအမှန်တဘာဝကိုသိအောင်ရှုဖို့ပဲမလိုဘူးလားကိုယ့်အကိုဆင်ញင်ပြီးချုပ်ဖို့လည်းမလိုပါဘူးတွေးတောပြီးချုပ်ဖို့လည်းမလိုပါဘူးဒီတိုင်းရှုရင်းနဲ့တဘာဝကိုမြင်သွားပြီဆိုရင်သူ့အတူအလိုလိုကိုဘာဖြစ်သွားတာလဲ။ ပြုတ်သွားပြီခင်သွားပြီကွာသွားပြီဒါပဲအဲတော့ဒီတိုင်းနဲ့ရန်ရင်နဲ့ဘုန်းကြီးတို့ရှုနေမယ်ရက်ပြီတရားကိုဆွဆွရဲနဲ့ရက်တယ်ရက်တယ်ဒီကိုယ်လုံးကိုစိုက်ပြီးရှုနေတယ်ရှုနေလို့ရှိရင်ဒီရက်တဲ့အခါမှာဒီကိုယ်လုံးကိုဒီမှာတောင့်တင်းနေတဲ့သဘောတွေ့တယ်။သုံးကိုရေးပြီးနှုတ်နေတဲ့သဘောတွေ့တယ်။ဒါရင်လားဆိုတော့အဲ့ဒီမှာမျက်နှာပေါ်မှာလည်းရိုးရိုးရရလေးဒီမုံမုံဝါလေးတွေတွေ့တယ်။ခန္ဓာကိုယ်ပေါ်မှာလည်းဒီလိုပဲဟိုနေရာကစိတ်ကနေဟိုနေရာကလှုပ်ကနေဒီနေရာရွာကနေ အဲ့ဒါလေးတွေကိုယောဂီပုဂ္ဂိုလ်ဟာလိုက်လိုက်လိုက်လိုက်ပြီးတော့ရှုပြီးကြည့်နေရင်တိတိတိတိသွားတာတခုပေါ်လိုက်တခုပြတ်သွားလိုက်နောက်တစ်ခုပေါ်လိုက်နောက်တစ်ခုပြတ်သွားလိုက်နောက်တစ်ခုပေါ်လိုက်နောက်တစ်ခုပြတ်သွားလိုက်ပေါ်လာတဲ့အာယုန်တိုင်းဟာမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲပါဘူးကဲမမြဲတဲ့ဘုန်းကြီးတို့ယောဂီများအနိစ္စလက္ခဏာကောင်းကောင်းဉာဏ်နဲ့မှမတွေ့နိုင်ဘူးလားမတွေ့ပါဘူးဒီတိုင်းဆက်လက်ရှုသွားရင်ဘုန်းကြီးတို့ယောဂီများဒီဖြစ်ဖြစ်ဉာဏ်ဤအာကောင်အာတန်လာပြီဆိုရင် အမြဲတမ်းဖြစ်မှုပြမှုတွေကြီးတယ်ဖြစ်ပြနေရနှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခလက္ခဏာရောမတင်နိုင်ဘူးလားတင်နိုင်ပါဘူးကိုယ်လိုတိုင်းမဖြစ်လို့စိုးမရတဲ့အနတ္တသဘောဉာဏ်တွေရောမပေါက်နိုင်ဘူးလားပေါက်နိုင်ပါဘူးဒီဉာဏ်တွေဆင့်ဆင့်အားဖြင့်ဒီချက်နေရင်နဲ့ပဲဘုန်းကြီးတို့ယောဂီများတရားသူတွေမရနိုင်ဘူးလားရနိုင်ပါဘူးမြတ်စွာဘုရားလက်ထက်ကအဲ့ဒီလက်ရင်နဲ့ရက်တဲ့ဣရိယာပုလေးနဲ့ပဲနှလုံးသွင်းရင်နဲ့ရဟန္တာဖြစ်သွားတဲ့တရားရှိတယ်ဘုန်းကြီးရဟန်းတော်လေးတစ်ပါး တိတ်တာဆိုတဲ့မထေရီဘွဲ့ကြီးကဘယ်သူလဲလဲစိတ်တိတ်တာသူဟာတဏ္ဍပုဂ္ဂိုလ်မဟုတ်ပါဘူးလူဘဝကတော့ငါပြည့်စုံတဲ့ပုဂ္ဂိုလ်ပါညနေမှာတာဝေကဉာဏ်ဖြစ်ပြီးတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုရသော်ဘုရားတံမှာကမ္မထံယူကမ္မထံယူပြီးတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့ငါသံသနာဝတ္တဒုက္ခတော့သန္တရာဝဆင်းရဲကလွတ်မြောက်ရာဖြစ်တဲ့ အကျင့်တရားကျင့်မှုအတွက်ငါသာသနာတော်ဝင်ရောက်လာခဲ့တာအခုငါဒီအကျင့်တရားတွေတော့မကျင့်ရပါသေးလားအဲ့တော့မြတ်စွာဘုရားကကမ္မထာတောင်းပါပဲဆိုပြီးကမ္မထာရှုမှတ်နေကမ္မထာကိုယူရတယ်ကမ္မထာတရားတွေနာကြားပါတယ်အခုဘုန်းကြီးတို့ယောဂီညာရိတ်တာရောက်တဲ့အခါမှာကမ္မထာအထုမှုအထုကြီးအလုပ်တရားနာသလိုပေါ့သူလည်းအလုပ်လုပ်ဖို့အတွက်အထုမှုအထုကြီးတွေမြတ်စွာဘုရားတောင်းပြီးတော့နာကြားနာကြားပြီးတဲ့အခါတပိကရုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာတောထွဲပြီးတော့ တတော်ဝင်တတော်အတွက်တတော်ဆင်းတတော်တက်နေမိမိရဲ့အထောက်အမဲ့နေရာရှာပါဆင်းနေတဲ့နေရာအဲ့လိုဆင်းနေတဲ့နေရာလေးကိုရှာရင်းနဲ့တဘာဝတည်းဖြစ်ပေါ်နေတဲ့လှိုင်လူကြီးတစ်ခုကိုတွေ့တာအဲ့ဒီမှာတဘာဝတည်းဖြစ်ပေါ်နေတဲ့လှိုင်လူကြီးတွေ့လိုက်တဲ့အခါကျဟောလှိုင်လူကြီးနဲ့ကောင်းလိုက်တာဒီလှိုင်လူထဲမှာငါတရားထူရရင်ကောင်းပါပဲတိတ်ဆိတ်ပြီးချလိုက်တာဒါပေမဲ့လို့ငါဒီနေ့မှာငါဆုံးခံစားဖို့ရတဲ့ လူတကာဓမ္မတွေနဲ့ရှိသလားဆိုပြီးတော့အဲ့ဒီမှာသိပြီးပါပြီးတော့အချိန်ကလည်းရှိရတွေ့ရမှုနားလည်းရှိမှုလက်ပတ်ပြီးတော့အဲ့ဒီမှာသွားရင်အဲ့ဒီမှာတိုးတဲနေတဲ့တွေ့ရတိုးတဲမှာသခင်ဝါကင်းလို့စိတ်ကူးစားနေတဲ့တိုးတဲနေတွေ့ရအဲ့ဒီမှာသွားဆွံ့ရဆွံ့ရတဲ့အခါမှာလည်းအဲ့ဒီမှာရှိတဲ့ဓမ္မကြီးကတရားတရားအင်မတန်ထက်သန်တဲ့တွေ့ရမှုရှင်ဗျာရှင်ဗျာတရားအထုတ်ဖို့ဆိုရင်ဒီနေရာလေးဟာအင်မတန်သိနေရတဲ့နေရာလေးပါ။ ရှင်ပြဆွမ်းအတွက်တို့ဖြင့်ကြောင်းကြတော့မမူပါနဲ့ဗျာတပည့်တော်တို့စမ်းရတာကိုတော့ရှင်ပြဖုံးပေးရပါမယ်ဒါကြောင့်ဆွမ်းအတွက်ကိုတော့တပည့်တော်တာဝန်ယူပါတယ်ရှင်ပြကလည်းရှင်ပြရဲ့ယဟန်လို့ယဟန်အချင်းကိုကျင့်မှာတပည့်တော်တို့လူတကာကမအနေအားဖြင့်လည်းရှင်ပြရဲ့ဆွမ်းကွမ်းအတွက်တာဝန်ယူပြီးတော့လုပ်ပါမယ်ဗျာလို့ပြောတာအဲ့ဒါနဲ့ဆွမ်းအတွက်လည်းပူစရာမလိုတော့နေရာလေးကလည်းပဲဆိုင်ကူပဲတဘာဝဆိုင်ကူလေးအဲ့တော့ဒီနေရာမှာလည်းငါအထုံမယ်ဆိုတော့ အဲဒီမှာဒီလိုင်ကူမှာစောင့်နေတဲ့နတ်ကလည်းပဲတိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာပြီဆိုရင်ဒီနေရာနေလို့ဖြစ်ပါမလားမဖြစ်တော့နေရာရွှေ့ပြရနေရာရွှေ့ပြရတယ်နင်းတဲ့နေရာနေလို့လည်းမဖြစ်ဘူးလေတင်ကလည်းတော့နေလို့လည်းမဖြစ်ဘူးအဲတော့မိမိနဲ့တင်းနေရတဲ့နေရာလေးရွှေ့ပြရအောင်နဲ့တည်းဖြစ်တဲ့အတွက်သားတွေသမီးတွေနဲ့ဘုန်းကြီးတို့လူတွေလိုလည်းသူတို့မှလည်းအဲလိုသားတွေသမီးတွေနဲ့ဆိုတော့ ဗန်းသမီးတွေကလည်းနေရာပြောင်းရွှေ့ပြီးတော့ကလေးတွေကနေရာအထိုင်မကျတော့ငိုကြကြီးကြအဲ့ဒီမှာကိုယ်အိမ်ပြန်မယ်အိမ်ပြန်မယ်အမေအိမ်ပြန်ရဆိုအိမ်ပြန်ရဆိုကိုယ်အိမ်ကိုပေါ့ဒီလိုနေရာတစ်ခုလေးရွှေ့ရတဲ့အကြောင်းမငြင်းညွတ်လို့ဒီနေရာလေးကနေဟိုတစ်ဖက်နေရာလေးရွှေ့ရတယ်ဆိုရင်နေသားမကျတဲ့အတွက်နေရာထင်ရတာချမ်းသာသလားဆင်းရဲသလားဆင်းရဲတယ်ဘုန်းကြီးတို့ယောဂီများကခုနေရာလေး ခုနေရာလေးရပြီးနှစ်ရက်သုံးရက်နေပြီးအဲ့ဒါလေးကိုဝယ်ရွှေ့ပါဆိုရင်ဘယ်သူမှမရွှေ့ချင်တော့ဘူးသူမှမရွှေ့ချင်တော့ရွှေ့ရရင်ကိုစိတ်ကဆင်းရဲသွားတယ်အဲ့ဒီလိုပဲသူ့သူကနေရာကြီးသူတို့ရဲ့သုံးဆောင်နေတယ်ကိုရွှေ့ရရွှေ့ရတော့ကလေးတွေကလည်းမနေနိုင်ဘူးပြင်ပြန်မယ်ပြင်ပြန်မယ်ဆိုတော့နေပါအောင်အဲခဏနေပါအောင်ဒီကိုယ်လိုကြာကြာမနေပါဘူးခဏနေဒီကိုယ်လိုပြန်ပါပါပြန်ပါပါဆိုပြီးပြန်မဲ့ရဲ့ဆောင်ရဲဆောင်ရင်ကိုယ်တော်ကမပြန်ဘူးဒီကိုယ်တော်ဘာလို့မပြန်တာပါလဲ ဘာလို့မပြန်လာပါလဲလှည့်ပြီးလေ့လာကြည့်တော့ဩဟိုမှာဟိုတဲကနေတဲ့ပုဂ္ဂိုလ်ကြီးကဒီမှာဒီကိုယ်တော်ကိုစားရဲတောက်ရဲတွေဆုံးကုန်နေလူတန်းနေတော့ဒီကိုယ်တော်ပဲပြန်တော့မလဲအဲ့တော့ဒီကိုဒီကိုယ်တော်မပြန်တာသူတို့ကြောင့်ပဲသူတို့ကြောင့်ပဲအဲ့တော့သူတို့ကိုယ်တော်ငါတတ်နိုင်တယ်လုံးမပဲဆိုပြီးတော့အဲ့ဒီနတ်ကအဲ့ဒီစွမ်းမှကြီးရဲ့သားလေးဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းပြန်လိန်ထားလိုက်တယ် လေမင်းလေးကိုလိန်ထားလိုက်တဲ့အခါကလည်းကြတော့လေမင်းကြီးလိန်နေတော့ပါဇက်ရောပိတ်လို့ရသေးရဲ့လားပါဇက်ကြီးရွဲ့မျက်စိရလည်းပိတ်လို့မရပါဇက်လည်းပိတ်လို့မရမျက်ရည်ရောနှာရည်ရောသရေရောဘုံကြဘာမှလည်းစားလို့တောက်လို့မရဖြစ်ဘာမှလည်းမလုပ်တတ်မကင်တတ်ဘူးလေအဲ့ဒါနဲ့နေရအဲ့လိုနေရင်ကနေပြီးတော့နတ်ကနေပြီးသူ့အတူလောက်ရတာဘူးဒါသူ့အတူဒီကိုယ်လုံးလေးတီလာပြည့်အောင်ဆိုပြီးသူကသူ့အတူဖန်တီးယူတာဖြစ်တော့ အဲ့ဒီမှာသူကပဲသွားပြီးတော့အဲ့ဒီမှာမိတယ်နင်သားမပြောက်ချင်ဘူးလားနင်ပြောက်ချင်တာပေါ့သားလေးခုဒီမှာစားလည်းမစားရဘူးပေါ့ပြောက်ချင်တာညာဘာခက်တာလိုက်လို့နင်တို့အိမ်မှာဆုံးခံကြွလာတဲ့ကိုရောစီကဆေးတောင်းတယ်ဆုံးခံလာတဲ့ကိုရောစီကဘာတောင်းရမှာလဲဆေးတောင်းဆေးတောင်းအောင်လေအဲ့ဒီကိုရောမှာဆေးတွေပါလေဆေးတောင်းယဟန်တန်ဃာတို့မြည်ပြီးစေဝါကုသခွင့်ရှိလားမရှိဘူးလားရှိပါဘူးရှိဘူးရာယဟန်တို့ရဲ့ဝိနည်းမှာသိက္ခာဟုတ် ရှမ်းတွေကဆေးမကုတာရအဲဒီတော့ဒီကိုယ်တော်ဆေးကုရင်ဆေးပေးရင်အဲဒီမှာဒီကဆွဆွဲတော့မယ်အဲဒီမှာဒီလားတွေဆွဆွဲတော့မှာဆိုတော့ဆေးဝါးတောင်းခိုင်းတယ်ဟိုကတက္ကမကြီးကလည်းအတွေ့အကြုံတွေရှိနေတယ်ချိန်မှာရင်ညာတော်ကြီးလာတာများတော့အဲ့ဒါနဲ့မတောင်းမတောင်းလို့ဘူးပဲဒီလိုဆိုရင်တဲ့ဆေးမတောင်းကြရင်လည်းပဲတဲ့နှာလေးဖြည်းဖြည်းတောင်းတယ်ဘုန်းကြီးတို့ကလို့နှာပေါ့နော်နှာဆိုတာရှူလိုက်ရင်နှာချီတာ အဲ့ဒီနှာလေးဖြစ်ဖြစ်တောင်းလို့ပြောတယ်နှာလေးဖြစ်ဖြစ်တောင်းဆိုတော့လေလေနှာလေးတောင်းရင်ဘူးနှာချီလိုက်ရင်ပြောင်းတောင်းရင်ဘူးကဲဒီလိုဆိုရင်ဒီအဲ့လိုတောင်းရဖို့ခက်ခဲနေတယ်ဆိုရင်တဲ့အိမ်ကိုကိုတော်လေးကြွလာတဲ့အခါမှာခြေစည်းရတောင်းတယ်ဟောဒီလောက်ကတော့ရပါလိမ့်ခြေစည်းရတော့ရပါအဲ့ဒီခြေစည်းရရလို့ရှိရင်ခြေစည်းရနဲ့အဲ့ဒီတင့်သားကိုတောင်းလိုက်တဲ့သူ့လုံးဝယောဂကြောက်ပြင်းသွားလိမ့်မယ်ဆိုတော့ အဲ့ဒါနဲ့ပဲကိုတော်လေးဆုံးမကြွလာတဲ့အခါကလည်းကြတော့ခုံလေးကိုခင်းခင်းလေးခင်းလို့ကိုတော်လေးခုံလေးကိုတွေးကြည့်ပြေးချထိုင်အဲ့ဒီမှာရှင်ဗျာခြေတော်တွေညီကြီးတွေလူပြေလာတဲ့ဖုန်လေးရှင်နေတယ်အဲ့ဒီမှာခြေတော်လေးဒီပြီးတော့ရေလောင်းဆေးလိုက်မဖြစ်အောင်ဆိုပြီးတော့အဲ့ဒီမှာဘောကနေရေလောင်းချအောက်ကနေခွန်းနဲ့ခံထားလိုက်တယ်အဲ့လိုရေလောင်းချပြီးခွန်းနဲ့ခံထားပြီးတော့အဲ့ဒီရေလေးနဲ့တောင်းလိုက်တဲ့အခါကျတော့တားလေးကလေပင်ကြီးလင်းနေတာကြီးကြောက်သွားဒါနဲ့ကိုတော်လေးဆုံးမြပါမြန်လောက် ဆုံးမြဖုံးပေးပြီးတဲ့အခါကိုရိုနီကိုနေရနေထိုင်ရာဖြစ်တဲ့အဲ့ဒီလိုင်ကူကြောင်းကိုပြန်ကြွတဲ့အခါမှာလိုင်ကူပေါဝါကနေပြီးတော့အဲ့ဒီလိုင်ကူကြောင်းနတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားလို့မေးလိုက်တာအဲ့လိုမေးလိုက်တဲ့အခါကျတော့ရန်တော်လေးကသင်ဘယ်လိုလဲလို့မေးတယ်ကျွန်တော်ဒီလိုင်ကိုစောင်းတာပဲသင်ဘာကြောင့်ငါ့ကိုဒီလိုဆေးဆရာပြောတာလဲ သင်ဆေးဝါးကုသတယ်မဟုတ်လားမကုသဘူးစဉ်းစားကြည့်ပါဦးစဉ်းစားကြည့်ပါလေငါမကုသဘူးဘယ်တော့မှမကုသပြန်ဘူးပေါ့ဟောအဲ့ဒါနဲ့ဟိုမေးတယ်ပေါ့လေဘယ်တော့မှမကုသဘူးလားဘယ်တော့မှမကုသဘူးအဲ့တော့ဒီနေ့ရောဒီနေ့လည်းငါမကုသခဲ့ဘူးမကုသခဲ့ဘူးဆိုတော့သင်ဒီကနေ့သင်အိမ်ကဆုံးမရသားလို့သင်မကုခဲ့ဘူးလားမကုခဲ့ဘူးသင်ရင်နဲ့တောက်လိုက်တော့ကြောက်သွားတာပဲမဟုတ်လားကျွန်တော်လည်းဘာမှမဆိုင်ဘူးကျွန်တော်က ကျွန်တော်ရဲ့အခြေသေးရေကိုငါရဲ့အခြေသေးရေကိုယူပြီးတော့တင့်သားကိုတောက်လိုက်ပြီးပြောတာမဟုတ်ဘူးသူကိုယ်၌ကဘူကအိတ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်ဘုရားရဲ့ခြေတော်မှာချော့မြင့်ကြီးတွေလူပင်လာတဲ့အတွက်ကြောင့်မို့ခြေတော်လေးဆေးပါမဘုရားဆိုပြီးပေါ်ကနေရေလောင်းတယ်သူကလူချမ်းနဲ့ရေယူသွားတယ်အောက်ကကြတဲ့ရေကိုခံယူသွားတယ်ယူသွားတဲ့ရေနဲ့တောက်တာငါဘာမှမဆိုင်ဘူးငါလည်းငါပြောတာဘာမှမရှိဘူးဒါကြောင့်ငါစိတ်ကူးတဲ့ပုဂ္ဂိုလ်မဟုတ်ဘူးပြောတယ် အဲ့လိုပြောရတဲ့အခါကျတော့နတ်မှာဘာမှမတတ်နိုင်ဘူးဖြစ်အဲ့ဒီအချိန်မှာဩဒီနတ်ငါ့ကိုအပြစ်ရှာနေတာပါလားသူ့ရဲ့နာမည်စီးနေတော့ငါအပြစ်ကိုရှာလို့မတွေ့တဲ့အခါကျတော့အပြစ်ကိုဖြစ်အောင်ကိုယ်တိုင်ကြံပြီးတော့ဖန်တီးလုပ်ယူနေတာပါလားဆိုတာသဘောပေါက်အဲ့ဒီမှာမိမိရဲ့သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယနေ့တိုင်အောင်ငါရဲ့တီလာတွေညှိုးတာချုပ်တာကြောင်းတာကြားတာစွန့်တာကွက်တာများ ရှိသလားလို့မိမိသီလကိုပြန်ပြီးဆင်ခြင်တာအဲဒီပြန်ပြီးတော့ဆင်ခြင်လိုက်တဲ့အခါကလည်းကြတော့သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးယနေ့တိုင်အောင်မိမိရဲ့သီလတွေညှဉ်းနှွမ်းမှုမရှိဘူးစင်ကြင်နေတာတွေ့ရတဲ့အခါကျတော့တရားတော်ရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာမှုပီတိဒေါမနတာတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒီအချိန်မှာပဲဒီမှာလှိုက်ဖို့ဘောင်းဝါမှာဒီယဟန်တော်လေးတိတ်တာရှင်မြန်လေးဟာ မတ်တရရဲ့ကလေးတပိတ်ကလေးလွယ်ရဲ့ကလေးနဲ့မတ်တရရဲ့နဲ့အဲ့ဒီမှာမိမိသီလကိုဆင်ခြင်လို့ဆင်ခြင်တဲ့သီလအခြေခံပြီးတော့ပီတိသောမနတာတွေဖြစ်တယ်အဲ့ဒီဝမ်းသာမှုပီတိလေးကိုတစ်ခါဆက်ပြီးတော့ဝိပဿနာရှုသွားတယ်ဝမ်းသာတယ်ဝမ်းသာတယ်ရှုတယ်အဲ့ဒီဒါကြောင့်မို့ခွန်ကြီးတို့ယောဂီများကချမ်းသာရင်လည်းရှုရမယ်ဝမ်းသာရင်လည်းရှုရမယ်လို့ပြောတယ်အခုဒီမှာဝမ်းသာတဲ့စိတ်ကလေးကိုတစ်ခါပြန်ပြီးတော့ဝမ်းသာတယ်ရှုရတယ်ဝမ်းသာမှုလေးရဲ့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက် အဲ့ဒီမှာဖြစ်ဖြစ်သဘောတွေမြင်ပြီးတော့ဆင်းလဲပြီးတော့ခန္ဓာကိုယ်မှာပေါ်လာတဲ့မြအာယုန်တိုင်းကိုတခါလေတတိကကြီးရှိမှပွားများအားထုတ်သွားဝိပဿနာဉာဏ်လေးအစဉ်စစ်တက်လို့မဲ့အစဉ်စစ်ဖို့အစဉ်စစ်ဆက်ရောက်ပြီးတော့အဲ့ဒီမတ်တရရပြီးတော့နိုင်ကိုပေါဝလေးမှာပဲမတ်တရရရင်းနဲ့ကိလေသာအာသောကုန်ခံပြီးတော့ယဟန္တာမထေရမီဖြစ်သွားတယ် ထိုင်ရှူရင်လားမတ်တက်ရှူရင်လားမတ်တက်ရှူရင်တဲ့ဒါကြောင့်မတ်တက်ရှူရင်လည်းရောတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးမတ်တက်ရှူရင်လည်းရောတရားမရနိုင်ဘူးလားရနိုင်ပါဘူးမတ်တက်ရှူရင်လည်းရောယဟန္တာဒီအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဒါကြောင့်ဘုန်းကြီးယောဂီများဣရိယာပု၄ပါးမှာဣရိယာပုရွေးเสียလိုသေးရဲ့လားမလိုပါဘူးထိုင်ရှုမှရင်လည်းတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ် ရက်ရှုမှရင်းနဲ့ရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဉာဏ်လျှောက်ရှုမှရင်းနဲ့ရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဣရိယာပုရွေးစရာလူသေးရလားမလိုပါဘူးမလိုဘူးဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်အချိန်မှာပဲဖြစ်ဖြစ်ဟောဒီတတိကူးစီးတဲ့စိတ်ကလေးနဲ့တတိကံပြီးတော့စူးစူးဆိုင်ဆိုင်နေရှုမှတ်ဖို့တော့မလိုဘူးလားမလိုပါဘူးအဲ့လိုရှုမှတ်လာရင်အမှန်တဘာဝတွေသိပြီးတော့ဟောဝိပဿနာဉာဏ်လေး ယတ္တဘူတဉာဏ်ဤဖြစ်ဒီဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံရင်တရားအသိဉာဏ်တူတွေရသွားနိုင်ပါလေ။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီမှာဈဉ္ညာသွားရင်ရှုမှတ်တယ်လို့ဈဉ္ညာဆုံးတဲ့အခါမှာဆုံးတဲ့နေရာလေးမှာရက်နေစဉ်မှာအဲ့ဒီရက်တဲ့အမူအရာလေးကိုလည်းမလုပ်ရမှာလေရှုပါတကယ်လို့မိမိထိုင်ပြီးရှုမှတ်တယ်ထိုင်တဲ့အချိန်မှာကိုယ်ကဝေဒနာတွေထင်ရှားနေလို့ဝေဒနာတွေလုံကင်းနေလို့မထိုင်နိုင်တော့ တို့မို့စိတ်တွေပြန့်လို့များလို့ကိုမထိုင်နိုင်တော့ဘူးဆိုရင်ထိုင်တဲ့နေရာမှာပဲမိမိတင့်တော်ရင်ပေါ့ဒါမှမဟုတ်တခြားနာရလေးနားမှာသွားပြီးရွေးချယ်ပြီးတော့မိမိတင့်တော်တဲ့နေရာလေးမှာလူအသွားလာရှင်းတဲ့နေရာလေးမှာအဲ့ဒီနေရာမှာဇုံရမ်းပြီးတော့ရှင်းနေတဲ့အမူအရာလေးကိုလည်းပဲအချိန်နဲ့တပြေးညီရှုလို့မရဘူးလားရပါဘူးကဲဒီအဲ့ဒီရက်တဲ့အမူအရာလေးကိုများများရှုဖို့လိုတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာရက်ပြီးတော့ ရှုမှတ်ရင်းနဲ့တရားပေါက်မြောက်သွားတယ်တော်ကူးဆရာတော်ကြီးဆိုတာရှိတယ်။ဘာဆရာတော်ကြီးလဲ။အဲ့ဒီဆရာတော်ကြီးကရက်ကမထမ်းတဲ့တရားတွေပေါက်မြောက်သွားတာ။နောက်ဆုံးအချိန်မှာကိုကြီးတို့ဒီဆရာတော်ကြီးကိုပြုစုစောင့်ရှောက်နေတဲ့ဆရာဝန်ကြီးတွေအများကြီးပဲ။ခန်းလေးတိုင်းကဆရာဝန်ကြီးတွေလို့ပြောတယ်။အဲ့ဒီဆရာတော်ဆရာဝန်ကြီးတွေကိုယ်တိုင်ရှင်းနေသွားတယ်ဆရာတော်ကြီးရဲ့ဒီနောက်ဆုံး ခန္ဓာကိုချသွားတဲ့အချိန်မှာသူတို့ကြည်ကျင်တဲ့သဘောကျသွားတယ်။ဒီဆရာတော်ကြီးကရက်တဲ့ကမ္မထမ်းနဲ့တရားကြီးပုံပြသွားတယ်။ဒါကြောင့်ခွန်ကြီးတို့ယောဂီများလည်းပဲဒီရက်တဲ့ဣရိယာပုကြီးကတာမန်မှာပဲလို့မထင်မဲနဲ့တကယ်ကြိုးစားပြီးတော့ရက်တဲ့ဣရိယာပုကြီးနဲ့ရက်တယ်လို့ရှုနေမယ်။ရှုရင်းနဲ့အဲ့ဒီမှာလက်ကလေးပိုက်ထားတဲ့အတွဲဝမ်းမိုက်မီဖောင်းလာပြင်လာလေးထင်ရှားနေရင်အဲ့ဒီဖောင်းမှုပင်မူလေးကြောင်းရှုလို့မရဘူးလား။မရပါဘူး။ အဲ့လိုရှူရင်းနဲ့အောက်ကခြေပေါ်အားတွေကပူလာရင်ပူတဲ့ခန္ဓာဝေဒနာလေးကိုတော့ရှူလို့မရဘူးလားမရပါဘူးအဲ့ဒီမှာဆက်ပြီးရှူတဲ့အခါမှာပထမဦးဆုံးဘာဝေဒနာပေါ်မလဲဆိုရင်အဲ့ဒီပူတဲ့ဝေဒနာလာလိမ့်မယ်အဲ့ဒီပူတဲ့ဝေဒနာခြေပေါ်အားနဲ့မဟုတ်ဘူးခြေမျက်စိတွေအောင်တက်လာလိမ့်မယ်အဲ့ဒီကနေတစ်ဖြည်းဖြည်းဒုတိယအောင်တက်လာလိမ့်မယ်ပူတဲ့ဝေဒနာအဲ့ဒီဒုကနေပြီးတော့ပေါင်တိအောင်ပေါင်ရည်တိအောင်တက်လာလိမ့်မယ်ဝေဒနာ အဲ့ဒီကနေပြီးတော့ခန်းတီအောင်တက်လာလိမ့်မယ်အဲ့ဒီကနေပြီးတော့ရင်စုတီအောင်တက်လာလိမ့်မယ်အဲ့ဒီကနေတကူလုံးကိုအပူဓာတ်တွေလွှမ်းခြုံပြီးတော့ကိုတခါငရဲပြီးဘလောင်ခံရတော့ပူရင်းတဲ့ဝေဒနာကိုခံစားရလိမ့်မယ်အဲ့လိုခံစားရလိမ့်မယ်အေးရဖို့ကိုကြာကြာလေးရှုသွားရင်ဒါပေမဲ့တိခံပြီးတော့ရှုပါတိခံပြီးတော့ရှုသွားရင်လည်းဒီအပူဓာတ်တွေနောက်ဆုံးကျတော့အေးငြိမ်းတော့ပါလိမ့်မယ်အဲ့ဒီ တုတ်ဘူးဆရာတော်ဘုရားကြီးဟာရက်တဲ့ကမ္မထာနဲ့24နာရီရှုမှတ်နိုင်တယ်ဘယ်နာရီရှုမှတ်နိုင်လဲ24နာရီကမ္မထာကိုနိုင်နေမလားမနိုင်နိုင်ဘူးလားနိုင်နေပါဘူးအဲ့ဒီဆရာတော်ကြီးရဲ့အထုပ်ပတ်ကြီးကိုကြည့်တဲ့အခါမှာထိုင်ကမ္မထာကို24နာရီထိုင်နေကြရကိုမလို့မရှားရှုမှတ်နိုင်တယ်ဈဉ်ဉာဏ်ကမ္မထာကိုလည်းပဲ24နာရီလုံးလုံးမနာရဈဉ်ဉာဏ်ရှောက်ပြီးတော့လည်းရှုမှတ်နိုင်တယ် နောက်ဆုံးလျှောင်းတဲ့ဣရိယာပုံနဲ့လည်းပဲအဆက်၄နာရီလုံးလုံးလျှောင်းဆက်ပြီးတော့ရှုမှတ်နိုင်တယ်။ဒီအဲ့ဒီဣရိယာပုံ၄ပါးထဲမှာဘုန်းကြီးတို့ယောဂီများကိုဘုန်းကြီးနည်းနည်းရွေးခန့်ကြည့်တယ်။အဲ့ဒီဣရိယာပုံ၄ပါးနဲ့တစ်ပါးပါးနဲ့ရှုရမယ်ဆိုရင်ယောဂီတို့ပဲဣရိယာပုံကိုရွေးမှနိုင်တယ်။လေအောင်လေရစဉ်းစားပြီးမှပြောတော့ အဲ့ဒီဆရာတော်ရေးတာဒီပက်လက်အနေထားမှုလေးလျောင်းနဲ့ရေးရဖို့လည်းရှိတာလုံးဝဘုဘက်ဆောင်နေဒီဘက်ဆောင်နေမရှိဘူးဒီမိမိအဲ့လောက်မပြောင်းရွှေ့ပဲနဲ့လျောင်းနိုင်လားပြန်စဉ်းစားကြည့်လုံးဝမရမကြဘူးခဏနေဘုဘက်ဆောင်ပါဘုဘက်ဆောင်ပါမကြဘူးဒီဘက်ဆောင်ပါအဲ့ဒီဆရာတော်ကြီးက24နာရီလုံးလုံးမလုံမရှားလျောင်းတဲ့ကိရိယာဘုံနဲ့လည်းနည်းနည်းနည်းနည်းရှိမှနိုင်တယ်အဲ့ဒီလောက်ကိုနိုင်ရင်တော်မူတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများကြီးရှင်ပိုင်းကဒီမှာသူတော်ကောင်းကြီးတွေဟာ ဒီသတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းပေါ့အဲ့ဒီတော်ကူးဆရာတော်ကြီးဟာလေကျေးဇူးရှင်မာလီဆရာတော်ဘုရားကြီးရဲ့တပည့်ဖြစ်ပါလေကျေးဇူးရှင်မာလီဆရာတော်ဘုရားကြီးဥပနိဒိယအတိုင်းရှုပါလေဖောင်းဖို့ပေမှုကိုအခြေခံပြီးရှုပါလေရက်တဲ့ကမ္မထာကိုလည်းဒါဘုရားသူကပရဏာသာပြီးရှုရင်းဖြစ်ပါလေဒါကြောင့်ဘုန်းကြီးတို့ယောဂီများဒီရက်တဲ့ကမ္မထာကိုလည်းပဲတဏ္မာလောက်မထင်မနေနဲ့တကယ်တမ်းကြိုးစားအားထုတ်မယ်ဆိုရင်ကိလေသာအလုံးကုန်ခံရဟန္တာတိအောင် ဖြစ်နိုင်တဲ့ကမ္မထမ်းပဲဆိုတာကိုမိမိတို့ကိုယ်တိုင်စိတ်ချလက်ချသဘောကျလက်ခံပြီးတော့ကြိုးစားအားထုတ်ရင်မိမိတို့ရက်ပြီးရှုမှရင်းနဲ့ရောတရားရနိုင်သလားမရနိုင်ဘူးလားဗျာဒါကြောင့်မြတ်စွာဘုရားကပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆတောဝကိစ္ဆမိတိပဇာနန္တိဓိတောဝဓိတောမိတိပဇာနန္တိနိသိဏောဝနိသိဏောမိတိပဇာနန္တိတယံနောဝတယံနောမိတိပဇာနန္တိ ဘေကဝေယဟတော်များဝိချေတာတို့ကုဏဇာပရံရှုမပွားများအထုဖို့နောက်တစ်မျိုးကဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလင်းလီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားသည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလျင်လီဝါရတုံးရစေရခက်ရစေမူလီထီတော်မိတိယတိဟု၏ပဇာနာတိတိဝါတိအောင်ရှုပါလီ ဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဩဇာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုတော်မြောက်ဝိဇ္ဇာအောင်ဤလိုပြုရာမြတ်ဘော